နှစ်ခုတော်သလင်းသားဆိုတဲ့နေ့ဒီနေ့29 28လား29လားဟော29လား29ရက်ကုလားတက္ကရာ2000ပြည့်ဒီကနေ့တရားဟောဖို့အလဲကျလို့ဒီနေ့ဟောမယ့်တရားတော်ကိုတော့နာမည်စဉ်းစားမိတာကတော့ ခေတ္တခဏပဲဆိုတဲ့နာမည်လေးစဉ်းစားခဲ့ပါလေဒီကျေးဇူးတော်ရှင်ပဏိတာရမဆွေတောင်ကုန်းသာသနာ့ရေးတာဆရာတော်ကြီးကဆုံးဝိုင်းမှာဆုံးသက်ပြီးတဲ့အခါမျိုးမှာလောကကြီးဓမ္မကြီးနဲ့ပတ်သက်ပြီးတော့မှတ်သားစရာလေးတွေကိုမိန့်ကြားတော်မူလေးရှိပါတယ်ဓမ္မကြီးနဲ့ပတ်သက်လို့ရှိရင်လည်းပฏิပတ်သီလပိုင်းဆံရသမารိပိုင်းဆံရပညာပိုင်းဆံရ မှတ်သားစရာလေးတွေကိုမိန်ကြားတော်မူလေအခွင့်အခါတင်တိုင်းမိန်ကြားတော်မူလေရှိပါတယ်ပရိယတ်သာပေပညာနဲ့ပတ်သက်ပြီးတော့လည်းပဲဇာနဲ့ပတ်သက်ပြီးတော့အယူအဆလေးတွေတွေးပုံလေးတွေဒါလေးတွေနဲ့ပတ်သက်ပြီးတော့လည်းဆရာတော်ကြီးကအခွင့်အခါတင်တိုင်းမိန်တော်မူလေရှိပါတယ်လောကအကြောင်းအရာနဲ့ပတ်သက်ပြီးတော့လည်းပဲမိန်တော်မူလေရှိပါတယ်လောကကြီးတွေကလည်းပဲလောကကြီးက သင်္ကန်းစာတွေလောကကြီးကပေးတဲ့ပညာရပ်တွေအများကြီးရတယ်စသဖြင့်လောကနဲ့ပတ်သက်ပြီးတော့လည်းပဲအသိဉာဏ်ပညာဘုသူတ္တတွေမိန့်တော်မူလေးရှိပါတယ်အဲ့ဒီလိုမိန့်တော်မူလေးရှိတဲ့ဇကားတွေတဲကတဏီသောအခါမှာတော့ဆရာတော်ကြီးကလောကမှာအာနှမျိုးဟာအမတန်အာကူရတာပဲတဲ့အဲ့ဒီအာနှမျိုးရှိလောကကြီး နေရတာတိတ်အဆင်ပြေတာပဲတဲ့အဲ့ဒီလိုဆရာတော်ကြီးကအမြင်ရှိပါတယ်အဲ့ဒီလိုမေးကြည့်တဲ့အခါတော့ဩဆရာတော်ကြီးပြောတဲ့အာနှမျိုးကဘာတွေများပါလဲလို့စိတ်ထဲကအဲ့ဒီလိုဆရာတော်ကြီးကအမေးရှိလာလိုက်တဲ့အခါတော့သိရင်စိတ်ကလေးဖြစ်မိပါတယ်အဲ့ဒီအခါမှာဆရာတော်ဘုရားကြီးကအာနှမျိုးဆိုတာတဲ့ပါဠိလိုပြောပါတယ်ပฏิသင်္ခါနဗလပฏิသင်္ခါနဗလဆိုတာ ဆင်ခြင်နဲ့သုံးတတ်တဲ့အင်အားပါပဲအသိဉာဏ်အင်အားပါပဲအဲ့ဒီအင်အားကတစ်မျိုးတဲ့နောက်ဒုတိယတစ်မျိုးကဘာဝနာဗလာတဲ့ဘာဝနာဗလာဆိုတာကရှုမှတ်ပွားများပြီးတော့ရရှိလာတဲ့အသိဉာဏ်အင်အားအဲ့ဒီအင်အားကတစ်မျိုးတဲ့အင်အားနှမျိုးရှိတဲ့အကြောင်း ဆရာတော်ဘုရားကြီးကအမိန့်ရှိတော်မူပါတယ်ဒီလိုအမိန့်ရှိတော်မူရုံနဲ့မကဆရာတော်ကြီးကဥပမာလေးနဲ့အမိန့်ရှိပါတယ်အဲ့ဒီအာဏမျိုးကိုဆရာတော်ကြီးကဥပမာပေးပါတယ်ဥပမာလေးတွေနဲ့ဆိုတော့ပို့ပြီးတော့မှတ်ချင်စရာလဲကောင်းလာပါတယ်ဆရာတော်ကြီးရဲ့စကားကဘယ်လိုပြောလဲဆိုတော့လောကမှာတဲ့သေးဆိုတာနှမျိုးရှိတယ်တဲ့ဘယ်လိုသေးတယ်လဲဆိုတော့ လိမ့်သေးဆိုတာတမျိုးရှိတယ်တဲ့အပေါ်ရမယ်ခန္ဓာကိုယ်အပြင်အပပဲလိမ့်လို့ရတယ်လိမ့်သေးကတမျိုးတဲ့စားစေးဒါကခန္ဓာကိုယ်အတွင်းနဲ့ရောက်တော့စားပြရတဲ့သေးအဲ့ဒီသေးကတမျိုးတဲ့လိမ့်သေးနဲ့စားစေးလိမ့်သေးဆိုတာကမပေါ်ရန်လေးပဲယောဂဖြစ်လာလို့ရှိရင်လိမ့်လိုက်လို့ရှိရင်အ ਨੇ အပအသင့်တင်တဲ့တက်တာခွင့်ရစေနိုင်တယ်စားစေးကတော့ မိမိမှာရှိတဲ့ယောဂါကိုအမြင့်ပြလည်းပြောက်စေနိုင်တယ်။ကြီးကျယ်ကျယ်လည်းသက်သာသွားစေနိုင်တယ်။ဆင်ញင်တဲ့ဉာဏ်အင်အားဆိုတာကဘာနဲ့တူတယ်လဲဆိုတော့လိမ့်စင်းနဲ့တူရဲ့တဲ့။ဘာဝနာဗလခေါ်တဲ့ရှုမှတ်ပွားများပြီးတော့ရရှိလာတဲ့အသိဉာဏ်ပညာအင်အားကတော့ စားစေးနဲ့တူတယ်တဲ့အဲ့ဒီလိုဆရာတော်ကြီးကဥပမာလေးနဲ့ပြပါတယ်နောက်ပြီးတော့ဥပမာတစ်မျိုးထပ်ပြီးတော့ပြပါသေးတယ်ဘယ်လိုပြလဲဆိုတော့နောက်ဆေးရောက်တော့သူကရှူစေးနဲ့ထိုးစေးတဲ့ရှူစေးဆိုတာအပြင်းပအပေါ်ယံလေးပါပဲယောဂတက်တာခွင့်ရစေပါတယ်ထိုးစေးဆိုတာတော့စားစေးနဲ့တူပါတယ်အဲဒီထိုးစေးကလည်းပဲယောဂကို များများစားစားကြီးကြီးကျယ်ကျယ်သက်တာခွင့်ရစေပါတယ်ပျောက်သွားစေနိုင်ပါတယ်ဒါကြောင့်ရှူသေးဆိုတာကဆင်ញင်နဲ့အသိဉာဏ်အင်အားနဲ့လည်းတူပါတယ်တဲ့ဆင်ញင်နဲ့အသိဉာဏ်အင်အားဟာရှူသေးနဲ့လည်းတူပါတယ်တဲ့တခါထိုးသေးကတော့ဘာဝနာဗလခေါ်တဲ့ရှုမှတ်ပွားများလို့ရရှိလာတဲ့အသိဉာဏ်အင်အားနဲ့တူပါတယ်အသိဉာဏ်အင်အားဟာအဲ့ဒီထိုးသေးနဲ့လည်းတူပါတယ်ဆိုပြီးတော့ ဆရာတော်ကြီးကအမိန့်ရှိပါတယ်အဲ့ဒီလိုအမိန့်ရှိတော့ဆရာတော်ကြီးပြောတဲ့စကားဘယ်တည်းများပါပါမလဲလိမ့်မလဲလို့ဘုရားဟောတော်မူတဲ့စကားတွေထဲမှာပါဠိတော်တွေထဲမှာရှားပြီးတော့ကြည်ပါတယ်ပြန်ပြီးတော့ရှားကြည့်ပါတယ်ရှားကြည့်တဲ့အခါရောက်တော့အင်ဂုတ်တရနိကေဒုက္ခနိပတ်မှာမြတ်စွာဘုရားဟောတော်မူထားတာကိုတွေ့ရပါတယ်ဆရာတော်ကြီးအမင်းရှိတာကဥပမာလေးတွေတော့မပါပါဘူး ဒွေမာနိဘိကဝေပฏิသင်္ခါနပလင်ဒွေမာနိဘိကဝေဗလာနိဘိကဝေဘိက္ခုတို့ဗလာနိအင်အားတို့သည်ဣမာနိတွင်ဤနှစ်ပါးတို့ဝေရီလောကမှာအင်အားနှမျိုးရှိတဲ့ယဟန်တို့တဲ့မြတ်စွာဘုရားကအမိရှိတယ်ကတမာနိတွင်နိအဲ့ဒီအင်အားနှမျိုးကဘာတွေလဲဆိုတော့ပฏิသင်္ခါနပလင်စဘာဝနာပလင်စပฏิသင်္ခါနပလင်စ ဆင်ញင်းပြီးတော့သုံးသပ်ပြီးတော့တွေးခေါ်ပြီးတော့ရရှိတဲ့အင်အားကတခုဘာဝနာပလင်းစရှုမှတ်ပွားများပြီးတော့ရရှိလာတဲ့အသိဉာဏ်ပညာအင်အားကတခုဆိုပြီးတော့အဲ့ဒီပါဠိတော်တွေ့ရပါတယ်အဲ့တော့ဆရာတော်ကြီးပြောတဲ့စကားဟာပါဠိတော်ဒုကအင်္ဂုတ္တရနိကေတကယူပြီးတော့ဥပမာလေးရတော့နားလည်လွယ်အောင်ဆရာတော်ကြီးကထည့်ပြီးတော့ပြောတယ်အဲ့ဒီစကားကြားရတော့ငကိုက ဒီတော်သလင်းလကွယ်နေ့ရောက်လို့ရှိရင်ဟောဖို့ဆိုပြီးတော့ရည်ရွယ်ထားတဲ့တရားရှိပါတယ်အဲ့ဒီတရားဟောဖို့ဆိုတာစိတ်ထဲမှာတော့ယတိပြစိတ်ထဲမှာမဆုံးဖြတ်မိသေးပါဘူးဆရာတော်ကြီးပြောတဲ့အင်အားနှမျိုးကိုကြားလိုက်ရတဲ့အခါရောက်တော့ငကူကဟောမယ်လို့ရည်ရွယ်ထားတဲ့တရားကိုယတိပြဆုံးဖြတ်လိုက်ပါတယ်အဲ့ဒီတရားကတော့ခொတ္တခိတ္တခဏပဲလို့နာမည်ပေးထားတဲ့ လောကရန်တရားအကြောင်းကိုဟောမယ်လို့ဒီလိုစိတ်ထဲမှာစိတ်ကူးထားမိပါတယ်ဒီလောကရန်တရားတွေဆိုတာကတွေ့ရင်ခဏလေးပါပဲခိတ္တခဏလေးပါပဲဒါကြောင့်ဒီတရားကိုတော့ခိတ္တခဏလေးပဲခိတ္တခဏပဲဆိုပြီးတော့နာမည်ပေးခြင်းဖြစ်ပါတယ်ဒီလောကရန်တရားတွေကဒီတွေ့ရတာကလူတိုင်းတွေ့ရတာပါပဲ မွေးကားစကလေးလေးကနေပြီးတော့သေးကားကြီးအဖိုးကြီးအဖွားကြီးအထိလူတိုင်းတွေ့ရအမတန်ဆင်းရဲတဲ့ဆင်းရဲသားလေးကနေပြီးတော့တိမ်မောင်တန်မောင်များစွာချမ်းသာတဲ့တန်းကျွယ်တစ်ထည်ကြီးအထိဆင်းရဲသားလည်းပါတယ်တန်းကျွယ်တစ်ထည်ကြီးလည်းပါတယ်အဲ့ဒီပုဂ္ဂိုလ်တွေမှာလည်းပဲဒီလောကရန်တရားကတွေ့ကြတယ်အောက်ဆုံးအနေဆုံးအရာရှိလေးကနေပြီးတော့အထက်အမြင့်ဆုံးသမန္တာကြီးရှင်ဘုရင်ကြီး အဲ့ဒီအကြည့်လူရန်သားအသေးသေးမှဒီလောကရန်တရားကတွေ့နေကြရတယ်။ကာယခဝေမတတ်တဲ့ကလေးကနေပြီးတော့တက္ကသိုလ်မှာပညာတွေပို့ချပေးနေတဲ့ပါမောက္ခကြီးအထိဒီလောကရန်တရားတွေကတွေ့နေရတာပဲ။လောကကြီးမှာဘယ်သူမဆိုလောကရန်တရားနဲ့တွေ့နေရ။ဒါပေမဲ့အများကသင်နေကြတာကလောကရန်ဆိုလို့ရှိရင် လောကရန်ကြောင့်တုံ့လုပ်တယ်လောကရန်တရားလို့ဒီလိုပြောလိုက်လို့ရှိရင်အများစုနားလည်နေကြတာကအများစုသိနေကြတာကလောကရန်ဆိုလို့ရှိရင်မကောင်းတဲ့ဟာတွေကိုပဲလောကရန်လို့ဒီလိုထင်မိနေတတ်ကြလောကရန်ကြောင့်တုံ့လုပ်တယ်ဆိုလို့ရှိရင်လည်းပဲမကောင်းတဲ့အတွေ့အကြုံတွေတွေ့ရလို့စိတ်ဓာတ်တွေကြာစိတ်တွေဆင်းရဲစိတ်တွေညစ်အဲ့ဒါလိုဖြစ်နေတာကိုလောကရန်ကြောင့်တုံ့လုပ်တယ်လို့ဒီလိုထင်နေကြတယ် ဒီအထင်ဒီအယူအဆဟာမှန်တော့မှန်ပါတယ်ဒါပေမဲ့မပြည့်စုံသေးဘူးတဲ့လောကရန်ဆိုတာကကောင်းတဲ့လောကရန်လည်းရှိတယ်မကောင်းတဲ့လောကရန်လည်းရှိတယ်ကောင်းတဲ့လောကရန်ကယောဂီတို့ဘယ်လောက်ရှိတော့၄ပါးမကောင်းတဲ့လောကရန်က၄ပါးရှိတယ်ပေါင်းတော့၈ပါးရှိတယ်အဲလောကရန်၈ပါးရှိတယ်မကောင်းတဲ့လောကရန်က၄ပါး ကောင်းတဲ့လောကရန်က၄ပါးမကောင်းတဲ့လောကရန်ရှိတယ်လို့ကောင်းတဲ့လောကရန်လည်းရှိတယ်တဲ့မကောင်းတဲ့လောကရန်ကြောင့်တုံ့လောက်ကြတယ်လို့ကောင်းတဲ့လောကရန်ကြောင့်လည်းပဲတုံ့လောက်ကြတယ်တဲ့မကောင်းတဲ့လောကရန်ကြောင့်တုံ့လောက်တာကူတော့ဒါလောကရန်ကြောင့်တုံ့လောက်တယ်လို့အများကနားလေသဘောပေါက်မိကြသတိထားမိကြကောင်းတဲ့လောကရန်ကြောင့်တုံ့လောက်တာကူတော့ ကောင်းတဲ့လောကရန်ကိုလည်းလောကရန်လို့မထင်မိကြဘူးကောင်းတဲ့လောကရန်ကြောင့်တုံလို့တာကိုလည်းပဲလောကရန်ကြောင့်တုံလို့တယ်လို့မထင်မိကြဘူးပြီးတော့ကောင်းတဲ့လောကရန်လည်းရှိတယ်မကောင်းတဲ့လောကရန်လည်းရှိဒီလောကရန်ဟာလူတိုင်းလူတိုင်းတွေ့ရတာပဲအဲ့ဒီလိုတွေ့ရပြီမဲ့လို့လူတိုင်းဒီလောကရန်ကြောင့်တုံ့လောက်ကြသလားဆိုတော့ဒီလိုတော့လည်းမဟုတ်ဘူး ဘူးတဲ့လူချင်းတူပေမဲ့အသက်ရှူချင်းကွာတယ်ဆိုသလိုပဲလောကရန်သူလဲတွေ့ကိုလဲတွေ့လူတကာတွေ့နေတာတတ္တဝါတိုင်းတွေ့နေကြရတာပဲလောကဓမ္မလောကဆိုတာတတ္တလောကကြီးတတ္တလောကကြီးတဲ့ဆိုမှလူသားတွေလည်းပါတယ်နတ်တွေလည်းပါတယ်တိရစ္ဆာန်တွေလည်းပါတယ်အကုန်လုံးတတ္တဝါအလုံးပါတယ်အဲ့ဒီတတ္တဝါအလုံးကိုလောကလို့ခေါ်တဲ့တတ္တလောကဓမ္မဆိုတာကအဲ့ဒီတတ္တဝါလောတတ္တဝါတတ္တလောကလို့ခေါ်တဲ့တတ္တဝါတွေ အမြဲတမ်းတွေ့ကြုံနေရတဲ့တရားကိုလောကဓမ္မလောကဓမ္မလို့လောကဓမ္မဆိုတဲ့စကားလုံးကိုယူပြီးတော့လောကဓမ္မလို့ဒီလိုပြောကြတယ်ဒီလောကဓာတ်နဲ့တွေ့တဲ့အခါတဦးနဲ့တဦးမတူရဘူးဥပမာပြောရလို့ရှိရာဒီဥရုအေးလာပြီးမိုးတွေကရွာလို့ရာဒီဥရုအေးလာအဲ့ဒီရာဒီဥရုအေးလို့တချို့သောပုဂ္ဂိုလ်တွေမှာ အေးအေးမိပြီးတော့ဖြားကြတယ်တချို့သောပုဂ္ဂိုလ်တွေကတော့အဲ့ဒီအေးတာဘာမှမဖြစ်ဘူးအေးလို့လဲတချို့သောပုဂ္ဂိုလ်တွေကဘာမှမဖြစ်ဘူးပူလို့လဲသူတို့အတွက်ဘာမှမဖြစ်ဘူးတချို့သောပုဂ္ဂိုလ်တွေကအေးပြီဆိုလို့ရှိရင်လည်းပဲအေးတဲ့အလျောက်အေးဒဏ်ကိုမခံနိုင်ဘူးပူလို့ရှိရင်လည်းပဲပူတဲ့အလျောက်အပူဒဏ်ကိုမခံနိုင်ကြဘူးလူတော့တူတော့တူတာပဲဒါပေမဲ့လို့မိမိတို့မှာကိုယ်ကံအင်အားမရှိဘူးဆိုရင်ကိုယ်ကံအင်အားနဲ့ရင်နေသလောက် အေးဓာန်နေခန္ဓာရင်အင်အားမရှိကြဘူးအပူဓာန်နေခန္ဓာရင်အားမရှိကြဘူးအေးရင်လည်းအေးလို့နားရေးစည်းကြဖျားကြပူရင်လည်းပူလို့နားရေးစည်းကြဖျားကြနေမကောင်းထိုင်မသာဖြစ်ကြအဲ့ဒီဟာဘာကြောင့်လဲဆိုလို့ရှိရင်မိမိရဲ့ခန္ဓာကိုယ်မှာခုခံနိုင်တဲ့အင်အားနည်းနေလို့တဲ့အဲ့ဒီလိုပဲတဲ့လောကရန်နေသူလည်းတွေ့ရတာပဲကောင်းတဲ့လောကရန်ကိုလည်းတွေ့တယ်သူလည်းတွေ့တယ် မကောင်းတဲ့လောကရန်ကိုလည်းတွေးရတယ်သူလည်းတွေးရတယ်ဒါပေမဲ့လို့တွေးတာချင်းအတူတူဖြစ်ပင်မဲ့လို့လောကရန်ကြောင့်တုံလုံးတာချင်းတုံလုံးမှုရှိတာချင်းတုံလုံးမှုမရှိတာချင်းဒါကတော့ကွာသွားတယ်အဲ့ဒီလိုကွာသွားတာဘာကြောင့်လဲဆိုတော့ခုနခန္ဓာကိုယ်ပိုင်းဆိုင်ရာမှာခုခံနိုင်တဲ့အင်အားရှိတဲ့သူဆိုလို့ရှိရင်အေးအပူ ဘာမှ तू ကမဖြိုးဘူးမတုံလို့ဘူးသူ့အတွက်ထူးထူးခြားခြားဒါဟာအနှောင့်အယှက်မဖြစ်ဘူးအဲ့ဒီလိုပဲတဲ့မိမိတို့ရဲ့တန်တန်မှာစင်ကျင်နိုင်တဲ့အင်အားတစ်မျိုးနဲ့ပွားများနိုင်တဲ့အင်အားတစ်မျိုးအဲ့ဒီအင်အားတွေမိမိရဲ့တဏ္ဍာမှာကောင်းရင်ကောင်းသလောက်ဒီလောကဓာတ်နဲ့တွေ့တဲ့အခါမှာခန္ဓာဤအားတွေရှိတယ်တဲ့ဒီလောကဓာတ်နဲ့တွေ့တဲ့အခါမှာအဲ့ဒီဆင်ញင်နိုင်တဲ့အင်အားပွားများတဲ့အင်အားပွားများလို့ရရှိလာတဲ့အသိဉာဏ်ပညာအင်အား ဒီအင်အားတွေကောင်းထားဖို့အရေးကြီးတယ်တဲ့နောက်ပြီးတော့ဥပမာနောက်တစ်မျိုးပြောအောင်မယ်ဆိုလို့ရှိရင်တစ်ပင်လေးတွေရှိတယ်တစ်သီးလေးတွေရှိတယ်တစ်ပင်လေးတွေဟာတစ်ပင်လေးတွေတစ်သီးလေးတွေဟာနုနယ်တဲ့အချိန်ခါမှာဆိုလို့ရှိရင်အပူဓာန်တွေရာသီဥတုဓာန်တွေသူကခံနိုင်ရမရှိဘူးပြက်လွယ်တယ်ပျက်စီးလွယ်တယ်အဲ့ဒီတစ်သီးတွေတစ်ပင်လေးတွေဟာ ကြီးကျင့်လာပြီဆိုလို့ရှိရင်တော့နေတံလည်းခံနိုင်တယ်လေတံလည်းခံနိုင်တယ်ယာတိဥဒ္ဒံမိုးဒံတွေအမျိုးမျိုးသောယာတိဥဒ္ဒံတွေသူဟာခံနိုင်အားရှိသွားတယ်တဲ့ရင့်ကျက်လာတာကိုအဲ့ဒီလိုပါပဲတဲ့လူတွေမှာလည်းပဲရင့်ကျက်မှုရှိလာလို့ရှိအသိဉာဏ်ဆင်ញင်တဲ့အသိဉာဏ်အင်အားပွားများလို့ရရှိလာတဲ့အသိဉာဏ်အင်အားအဲ့ဒီအင်အားတွေရင့်ကျက်လာလို့ရှိရင် လောကဓာတ်ကိုခန္ဓာကြီးအားရှိတယ်တဲ့ဒီလောကဓာတ်นี้ကတတ္တဝါတွေကိုအမြဲတမ်းသူကတတ္တဝါတွေနောက်လိုက်နေတာဥပမာအားဖြင့်ပြောရလို့ရှိနေပူထဲမှာသွားတဲ့လူရဲ့နောက်ကိုအရိတ်ကအမြဲပဲလိုက်နေလူနဲ့အရိတ်ဟာကိုအမြဲတမ်းပဲကပ်ပြီးတော့နေတယ်၊ကွာပြီးတော့မနေဘူးလူနောက်ကိုအရိတ်ကအမြဲတမ်းလိုက်နေတယ်အဲ့ဒီလိုပဲလူတိုင်းလူတိုင်းရဲ့ လူတိုင်းလူတိုင်းရဲ့နောက်မှာလောကရန်တရားတွေလိုက်နေတယ်ကောင်းတဲ့လောကရန်လိုက်တဲ့အခါရှိတယ်မကောင်းတဲ့လောကရန်လိုက်တဲ့အခါရှိတယ်တခုခုကတော့အမြဲတမ်းပဲဟောဒီတတ္တဝါတွေမှာလူသားတွေမှာတိရစ္ဆာန်တွေလည်းပါတာပဲတတ္တဝါတိုင်းတတ္တဝါတိုင်းမှာအမြဲတမ်းလိုက်နေတယ်အဲ့ဒီလိုလောကရန်တွေကတတ္တဝါတွေနောက်လိုက်တယ်လို့တတ္တဝါတွေကလည်းပဲလောကရန်နောက်လိုက်ပြီးတော့နေကြတယ် ဒီလောကရဏီကတတ္တဝါတွေကိုခန္ဓာဤအာကုမှမရှိဘူးဆိုလို့ရှိအင်းအားကြီးမားတဲ့လူတစ်ယောက်ကအင်မတန်သေးကွေးပြီးတော့အင်းအားငယ်တဲ့လူတစ်ယောက်အနိုင်ကျင့်တယ်လို့ပဲကြိုက်တယ်လို့သူကအနိုင်ကြည့်တယ်အင်းအားကောင်းတာကိုအဲ့မှာသူရိုက်ချင်းရိုက်မယ်နှက်ချင်းနှက်မယ်ထိုင်ခိုင်းရင်ထိုင်ခိုင်းမယ်ထားခိုင်းရင်ထိုင်ခိုင်းမယ်သူခိုင်းတယ်လို့အကုန်လုံးအဲအင်းအားငယ်တဲ့သူကသူပြုတ်တယ်မြညှို့နေရတာပေါ့လေ သူခိုင်းနေမြအကုန်လုံးသူ့ကိုအကုန်ကြောက်နေရသူနှိမ့်သက်မှုခံနေရအဲ့ဒီလိုပဲမိမိမှာအင်အားနဲ့နေပြီဆိုလို့ရှိရင်တော့လောကရန်ရဲ့အထုအထောင်းကိုပဲပဲနဲ့နဲ့ခံရတော့တာပဲမကောင်းတဲ့လောကရန်ကြီးနဲ့တွေ့ရတဲ့အခါစိတ်ဓာတ်တွေကြတယ်စိတ်တွေညစ်တယ်အကြည့်ကျစိတ်မသက်မသာတွေဖြစ်ကြတယ်ကောင်းတဲ့လောကရန်ကြီးနဲ့တွေ့ကြတဲ့အခါရောက်တော့လည်းပဲစိတ်ဓာတ်တွေတက်ကြွလို့ပျော်လို့မြူးလို့တခါတဲ့ သူဟာအလွန်အကဲပဲစိတ်ဓာတ်တွေတက်ကြွပြီးတော့နေတတ်အဲ့ဒါဟာလောကရန်ရဲ့အထူးထောင်းကိုခံနေရတာပဲစိတ်ဓာတ်တွေကြနေပြီဆိုလို့ရှိရင်လည်းပဲလောကရန်ရဲ့အထူးထောင်းကိုခံနေရပြီလောကရန်ရဲ့အနိုင်ကျင့်တာကိုခံနေရပြီဘာကြောင့်လဲဆိုတော့ကိုယ်မှာဆင်ញင်နိုင်တဲ့အင်အားနဲ့ပွားများနိုင်တဲ့အင်အားတွေမရှိလို့ဆိုတာအဖြေထွက်လာတယ်တခါကောင်းတဲ့လောကရန်ကြီးနဲ့တွေ့တဲ့အခါရောက်တော့လူတွေဟာအတိုင်းမသိဝမ်းသာနေကြတယ်သတိလက်လွတ် အလွန်ကဲတွေဝမ်းသာနေကြစိတ်ဓာတ်ကြီးတက်ကြွပြီးတော့အဲ့ဒီလိုဖြစ်နေကြတာဟာလည်းပဲဒါလည်းလောကရန်ရဲ့အထူးအထောင်းကိုခံနေရတာပဲလောကရန်ရဲ့အနှိမ့်သက်ကိုခံနေရတာပဲလောကရန်ကြောင့်တုံလှုပ်နေတာပဲမိမိတို့ဟာဒီဘဝတခုရလာတယ်မိမိတို့ရဲ့လူဘဝကြီးဟာပင်လယ်ကြီးလိုပဲပင်လယ်ခကြီးသွားကြတဲ့လူတွေဟာ မိမိသွားလို့တဲ့နေရာဒေသရောက်ဖို့ရာအတွက်လိုင်းနေလေးတွေကင်းစင်ပြီးတော့အေးအေးဆေးဆေးကြည်ကြည်ငြိမ်ငြိမ်နဲ့သွားရတဲ့အခါမျိုးလည်းရှိတတ်ပါတယ်။အဲဒီလိုမဟုတ်ဘဲနဲ့လိုင်းလေးတွေပြင်းထန်ပြီးတော့ခက်ခက်ခဲခဲနဲ့မိမိတို့သွားလို့တဲ့ခကြီးကိုသွားတဲ့အခါလည်းရှိပါတယ်။တခါတလေရောက်တော့မိမိရဲ့အသက်အန္တရာယ်ဖြစ်လောက်အောင်ပဲ လိုင်းလေတွေကပြင်းထန်ပြီးတော့နေတဲ့အခါမျိုးလဲရင်ဆိုင်တွေ့ကြုံကြရပါတယ်ဒါပင်လည်းခကြီးသွားတဲ့ပုံကိုယ်တွေတွေ့ကြတွေ့ကြရပါတယ်အဲ့ဒီလိုပဲမိမိတို့ရဲ့ဘဝခရီးကြီးမှာလဲဘဝပင်လေခရီးကြီးမှာလဲပဲတခါတလေရောက်တော့ဘာလောကရန်မှမရှိဘူးဘာလောကရန်မုံတိုင်းမှမရှိဘူးအေးအေးဆေးဆေးကြည်ကြည်ငြိမ်ငြိမ်ပဲတခါတလေရောက်တော့လောကရန်မုံတိုင်းကအမတန်ပြင်းထန်တယ် အင်မတန်ပြင်းထန်တယ်အင်မတန်ပြင်းထန်တဲ့အကောက်တော့လှုပ်ရှားတာပေါ့လေတခါတလေရောက်တော့လည်းပဲလောကရန်မုန်တိုင်းကအသက်အန္တရာယ်ရှိလောက်ပြီးအထိပြင်းထန်တယ်တဲ့ပင်လယ်ခရီးကြီးမှာအခြေအနေ မျိုးမျိုးတွေ့ရသလိုမိမိတို့ရဲ့ဘဝပင်လယ်ခရီးကြီးကိုဖြတ်သန်းတဲ့အခါမှာလည်းပဲအခြေအနေအမျိုးမျိုးတွေ့ရပါတယ်တဲ့ပင်လယ်ခရီးကြီးမှာဖြတ်သွားတဲ့အခါမိမိတို့စီးတဲ့သင်္ဘောကြီးကို ခုံမောင်းတဲ့ ကပတိန်ပေါ့လေမာလိန်မှုကသူကပဲ့ကင်တာကျွမ်းကျင်ရင်ကျွမ်းကျင်သလောက်အဲ့ဒီလှိုင်းနေလေးတွေကိုအကုန်ကြော်လွှားပြီးတော့သူ့လိုရတစ်ဖက်ကန်းကိုကူးခတ်နိုင်ပါတယ်တဲ့လှိုင်းဘလောက်ပဲကြီးကြီးလေးအောင်ရောက်ပါတယ်တဲ့အဲ့ဒီလိုခုနကလှိုင်းတွေကိုသူကကြော်လွှားနိုင်တဲ့ဉာဏ်အာဝရိယဝရိယအားတွေပိုင်ဆိုင်ထားပြီဆိုလို့ရှိရင်တော့ဒီလှိုင်းတွေဟာကြောက်စရာမရှိပါဘူးတဲ့လှိုင်းကြီးလေးအောင်ပါပဲတဲ့ အဲ့ဒီလိုပဲမိမိတို့ရဲ့ဘဝမှာဘလောက်ပဲလောကရန်မုန်တိုင်းတွေပြင်းထန်ပြင်းထန်ဘလောက်ဘဝအခက်အခဲတွေနဲ့ရင်ဆိုင်ရရင်ဆိုင်ရအဲ့ဒီဟာတွေကိုကြော်လွှားဖို့ရအတွက်မိမိမှာခုနကသင်ခြင်းဉာဏ်အားပွားလို့သိလာတဲ့ဘာဝနာဗလဉာဏ်အားအဲ့ဒီအင်အားတွေကောင်းပြီဆိုလို့ရှိရင်ဖြင့်မိမိတို့ရဲ့ဘဝပင်လယ်ခရီးကြီးကိုဘယ်လိုလောကဓာတ်တွေကိုရင်ဆိုင်ရရင်ဆိုင်ရကြော်လွှားပြီးတော့ကြော်ဖြတ်ပြီးတော့ မိမိတို့လိုလားတဲ့ပန်းတိုင်ကိုရောက်အောင်သွားနိုင်ပါတယ်တဲ့အဲ့ဒါနဲ့ပတ်သက်ပြီးကျေးဇူးကျေးဇူးတော်ရှင်အမရပုရမြို့မဟာကဏဝဆရာတော်ဘုရားကြီးရေးသားထားတဲ့ကိုကျင့်အဘိဓမ္မာဆိုတဲ့စာအုပ်တအုပ်ရှိပါတယ်အဲ့ဒီစာအုပ်ထဲမှာဆရာတော်ကြီးမဟာကဏဝဆရာတော်ဘုရားကြီးရေးသားထားတဲ့ဂါထာလေးဟာအင်မတန်မှကောင်းပါတယ်လောကဓာတ်နဲ့ပတ်သက်ပြီးတော့ဒါကြောင့်အဲ့ဒီ ဂါထာပါဠိလေးလည်းရွတ်ပြပါမယ်ဆရာတော်ကြီးပေးထားတဲ့အနက်ကလေးကလည်းကောင်းပါတယ်ဒါကြောင့်အဲ့ဒီအနက်လေးလည်းရွတ်ပြပါကတတနာနာကမ္မနံအိဋ္ဌာနိဋ္ဌေပိအာဂတိယောနိသောဒိဋ္ဌံတန္တာယတရိယနာဝိကောယထာနာနာကမ္မနံကံကောင်းကံသူအမျိုးမျိုးတို့ကိုကတတဘဝများစွာတန်တရာက မကွာတတ်ကြပြုအပ်ခဲ့လေသောကြောင့် အိဋ္ဌာနေဖြေအကောင်းအဆိုးအာယုန်နှမျိုးသည်အာဂတေပိအကြောင်းအားလျော်စွာဖြစ်ပေါ်၍လာပါတော်လေနာဝီကောယထာပင်လေကိုကူးမာလိမ်မှုကဲ့သို့ယောနီသောတင့်တင့်လျောကံတော်မှန်ထုံးအရာအတုံးကြညီလုံလပညာအလိမ္မာဖြင့်တိဋ္ဌံဒုက္ခမိသက်စူးစူးပွက်သည့်ဤဘကံမှစခန်းထားဖို့ နမခေမနိရဗာဏံဟူဘက်ကံသူတန္တာယစိတ်စဉ်ဖြောင်းတန်းကောင်းစွာမှန်၍တရိယာလောကရန်လိုင်းဒီမုန်တိုင်းကြောင့်မဆိုင်မလုံညာအာထုတ်လျက်သုတ်တုတ်လျင်စွာကုခရာဤအရိဂါထာရဲ့အတိဘေကဒီပင်လယ်ခရီးကြီးကိုကုပြီဆိုလို့ရှိရင်ခုနပြောခဲ့တဲ့အတိုင်းတိုင်းလေးကင်းစင်းတဲ့အခါလည်းရှိတယ် လိုင်းလေးတွေမငြိမ်မသက်ဖြစ်တဲ့အခါလည်းရှိတယ်အမတန်ပြင်းထန်တဲ့အခါလည်းရှိတယ်အသက်အန္တရာယ်ဖြစ်လောက်အောင်လိုင်းလေးတွေပြင်းထန်တဲ့အခါလည်းရှိတယ်တဲ့မိမိတို့စီလာတဲ့လေတွေသင်္ဘောတွေပျက်စီးပြီးတော့အသက်သေးသေးနိုင်လောက်အောင်ပြင်းထန်တဲ့လိုင်းလေတွေလည်းကြုံတွေ့ရပါတယ်တဲ့အဲ့ဒီလိုကြုံတွေ့ရတယ်လို့ပဲဒီဘဝခကြီးဆိုတဲ့ပင်လယ်ကြီးကိုသွားနေရတဲ့ လောကလူသားတွေမှာလည်းပဲတတ္တဝါတွေမှာလည်းပဲအဲ့ဒီလိုပဲတဲ့လောကဓာတ်အမျိုးမျိုးတွေ့ရပါတယ်။ကောင်းတဲ့လောကဓာတ်နဲ့လည်းတွေ့ရတယ်မကောင်းတဲ့လောကဓာတ်နဲ့လည်းတွေ့ရတယ်။ကောင်းတဲ့လောကဓာတ်နဲ့တွေ့ရတယ်ဆိုတာကဘာကြောင့်တွေ့ရသလဲဆိုတော့မိမိကရှေးကကောင်းတဲ့ကုသိုလ်ကံတွေပြုခဲ့တယ်။အဲ့ဒီကုသိုလ်ကံတွေပြုလို့မိမိကုသိုလ်ကံတွေကအကျိုးပေးဖို့အခွင့်တာနေတဲ့အခါမျိုးမှာဆိုရင်ကောင်းတဲ့လောကဓာတ်တွေတွေ့ရတယ်။မိမိဟာဘဝတန်တရားတလျောက်မှာ ကုသိုလ်ကောင်းမှုသာပြုခဲ့တာလားဆိုတော့မဟုတ်ဘူးတဲ့အကုသိုလ်တွေလည်းပြုခဲ့သေးတယ်အဲ့ဒီအကုသိုလ်တွေပြုခဲ့သေးတာမဟုတ်အဲ့ဒီအကုသိုလ်ကံတွေကအကျိုးပေးဖို့အခွင့်သာတဲ့အခါမှာဆိုရင်မကောင်းတဲ့လောကဓာတ်တွေလည်းတွေ့ရပါတယ်လောကဓာတ်တွေတွေ့ရတဲ့အခါမှာဆိုလို့ရှိရင်ခုနကဆင်ခြင်ဉာဏ်အားပွားတိဉာဏ်အားအဲ့ဒီဉာဏ်အားတွေအသုံးပြုပြီးတော့မိမိရဲ့အစွမ်းအစထုတ်ပြီးတော့ပင်လယ်ခရီးကိုဖြတ်တန်းလို့ရှိရင်မိမိတို့လိုလားတဲ့ မိမိတို့ရဲ့ဘဝပန်းနိုင်ကိုရောက်ပါလိမ့်မယ်တဲ့ဒီတော့လောကရန်တရား၈ပါးမကောင်းတာက၄ပါးကောင်းတာက၄ပါးဆိုပြီးတော့ဒီတရားနာတဲ့ယောဂီတွေကသိထားကြပြီအဲ့တော့ကောင်းတာ၄ပါးကဘာတွေတို့မကောင်းတာ၄ပါးကဘာတွေတို့ဒါတွေပြောဖို့လိုသေးတာပေါ့လေ ဒီကောင်းတဲ့လောကရန်၄ပါးကိုဟောဒီယောဂီသူတော်စင်တွေတယောက်မကြံတွေ့ဘူးတဲ့မကောင်းတဲ့လောကရန်တွေကိုဟောဒီယောဂီယောဂီတွေအားလုံးမကောင်းတဲ့လောကရန်တွေကိုလည်းပဲတယောက်မကြံတူးမကြံတွေ့ဘူးတဲ့တဲ့အဲ့တော့မိမိတို့တွေ့ဘူးတဲ့လောကဓာတ်နေမကောင်းတဲ့အခြေအနေ၄မျိုးကဘာတွေလဲကောင်းတဲ့အခြေအနေ၄မျိုးကဘာတွေလဲ ဒါတွေကမိမိတို့တွေးတော့တွေးနေတာပဲတွေးဘူးတာပဲသူတကာတွေးဘူးရဲ့တွေးဘူးပဲမဲ့လို့အဲ့ဒီနာမည်၄မျိုးကိုယ့်ဘာကိုပြောပြပါဆိုလို့ရှိရင်ဘုရားမဟောဘူးဘုရားဟောတဲ့စကားကိုမကြားနာဘူးဆိုလို့ရှိရင်တော့အဲ့ဒီလောကဓာတ်၄မျိုးကောင်းတဲ့၄မျိုးလည်းမပြောနိုင်ဘူးမကောင်းတဲ့၄မျိုးလည်းမပြောနိုင်ဘူးဘုရားကဟောပြထားတော့ဟောမကောင်းတဲ့၄မျိုးကဘာတွေဆိုတာမိမိတို့ကကြားနာမှတ်သားထားတော့သိရပြီကောင်းတဲ့၄မျိုးကဘာတွေဆိုတာမြတ်စွာဘုရားဟောကြားတော့သိရတယ် မြတ်စွာဘုရားအမတန်ကျေးဇူးတင်စရာကောင်းပါတယ်မြတ်စွာဘုရားဟောပြလို့လောကရန်အကြောင်းนี่လည်းသိရတယ်ကောင်းတဲ့လောကရန်นี่လည်းသိရတယ်မကောင်းတဲ့လောကရန်นี่လည်းသိရတယ်အခုတရားတွေမှတ်တယ်ဆိုတာမြတ်စွာဘုရားဟောကြားတော်မူထားလို့မြတ်စွာဘုရားသာမရှိဘူးဆိုရင်မြတ်စွာဘုရားသာဟောကြားမထားဘူးဆိုလို့ရှိရင်ဒီတရားတွေလည်းမှတ်နိုင်မှာမဟုတ်ဘူးဟောအခုလောကရန်အကြောင်းလောကရန်ကောင်းတဲ့၄ပါးမကောင်းတဲ့၄ပါးဆိုတာလည်းသိမှာမဟုတ်ဘူးကဲဒီတော့ကောင်းတဲ့၄ပါးကဘာတွေုံတရားနာပိဋကတ်တို့ဘာတွေတော့လာဘော ရသောပတန်တာဒုက္ခံတဲ့၄မျိုးရှိတယ်ကဲယောဂီတွေအဲ့ဒီ၄မျိုးအကုန်လုံးရအောင်လုပ်ထားမှာနော်တွေ့တော့တွေ့နေတာပဲကောင်းတဲ့လောကဓာတ်တွေတွေ့နေတာပဲဒါပေမဲ့အဲ့ဒီ၄မျိုးကိုတွေ့တဲ့၄မျိုးကဘာတွေတုံးလို့ပြောပြောပြပါဆိုရင်တော့မပြောပြတတ်သေးလို့ရှိရင်လည်းမကောင်းသေးဘူးဒါကြောင့်အဲ့ဒီ၄မျိုးနံပါတ်1ပါလေလာဘောတဲ့နံပါတ်2ကရသောနံပါတ်3က ပတန်သားတဲ့နံပါတ်၄ကဒုက္ခံတဲ့ကဲအဲ့ဒါရဲ့ကြောင်းမြန်တဲ့နံပါတ်၁ကလာဘောဆိုတော့ကြောင်းမြန်ကအလာဘောအဲနံပါတ်2ကရတော့ဆိုတော့ကြောင်းမြန်ကအရတော့အဲနံပါတ်4ကနံပါတ်3ကပတန်တာရဲ့ကြောင်းမြန်ကနေတာတဲ့အဲနံပါတ်4ဒုက္ခရဲ့ကြောင်းမြန်က ဒုက္ခံတဲ့အဲ့ဒီတော့၄မျိုးကောင်းတဲ့ဟာက၄မျိုးမကောင်းတဲ့ဟာက၄မျိုးကောင်းတဲ့၄မျိုးကိုအားလုံးယောဂီတွေပြောပြပါဦးလာဘောမကောင်းတဲ့၄မျိုးကအဲ့ဒီဟာကိုကျေးဇူးတော်ရှင်မဟာသီဆရာတော်ဘုရားကြီးကဟောကြားတော်မူထားတဲ့လောကရန်တရားတော်ဆိုတာလည်းရှိပါတယ်အဲ့ဒီလောကရန်တရားတော်ထဲမှာလောကရန်တရားတော်ဆိုတာကတော့ဘုရားဟောခဲ့တာပါပဲဘုရားကအင်္ဂုတ္တရနိကေအထက်ကနိပတ်မှာလောကရန် တရားတော်ကိုအကျဉ်းရောအကျဲရောနှစ်သုတ်ဟောထားခဲ့ပါတယ်။အဲ့ဒီတရားတော်ကိုယူပြီးတော့ကျေးဇူးတော်ရှင်မဟာသီဆရာတော်ဘုရားကြီးကလောကရန်တရားတော်ဆိုပြီးတော့ဟောထားပါတယ်။အဲ့ဒီဟောထားတာထဲမှာဘုရားရဲ့စကားတော်ကိုမြန်မာတွေနားလည်လွယ်အောင်ဆိုပြီးတော့မဟာသီဆရာတော်ဘုရားကြီးကမြန်မာလိုလင်္ကာလေးလုပ်ပေးထားတယ်။အဲ့ဒီလင်္ကာလေးကလည်းအမတန်ကောင်းပါတယ်။ယောဂီတိုင်းယောဂီတိုင်းရတဲ့နဲ့လင်္ကာလေးတွေပါပဲ။ဒါကြောင့်အဲ့ဒီလင်္ကာလေးတွေအရင်ကလည်းနာဘူးကြပါတယ်အခု တခါတည်းပဲရသွားအောင်မနာဘူးသေးတဲ့ပုဂ္ဂိုလ်လည်းရသွားအောင်ပေါ့လေမနာဘူးသေးတဲ့ပုဂ္ဂိုလ်လည်းနာရအောင်ရလည်းရသွားအောင်အဲ့ဒီငါလေးတွေဆိုကြည့်ရအောင်လက်ချွေရန်ရကြီးမွမ်းကြဒုက္ခဝမ်းသာမည်ထိုလေးမျိုးမှကြောင်းပြန်ကြလောကဝမ်းနေမည်လောကဓမ္မရှောင်မရ မုတ်ချတွေ့သမီးသုံးပတ်ရှိတယ်အဲ့ဒီသုံးပတ်တွေကနံပါတ်1လက်ချွေရန်ရကြီးမွမ်းကြဒုက္ခဝမ်းသာမည်တဲ့ လက်ချွေရန်ရကြီးမွမ်းကြဒုက္ခဝန္တာမြေလက်ချွေရန်ရကြီးမွမ်းကြဒုက္ခဝန္တာမြေတဲ့ကဲယောဂီတို့ကဆိုတတ်တယ်လို့ဆိုကြသားမှာလက်ချွေရန်ရကြီးမွမ်း င်းတဲ့လောကရန်၄မျိုးကိုကျေးဇူးတော်ရှင် မာသီဆရာတော်ဘုရားကြီးကလင်္ကာလုပ်ထားပါတယ်။အဲ့ဒီ၄မျိုးကဘာလဲဆိုတော့လက်ရွှေရန်ရလက်ကတခုလာဘောရွှေရန်ရဆိုတာကရတော့ချီးမွမ်းကြပတန်တာဒုက္ခဆိုတာတော့ဒုက္ခပါပဲ။အဲ့ဒီကောင်းတဲ့လောကရန်၄မျိုးတွေ့ကြတဲ့အခါဆိုရင်တဲ့လောကဝန္တာမြေတဲ့အဲအဲ့ဒီ၄မျိုးတွေ့ပြီဆိုလို့ရှိရင်ဝန္တာတယ်တဲ့ ဝမ်းသာတာပေါ့အဲ့ဒီလေးမျိုးကကောင်းတာကိုကောင်းလို့မို့လည်းပဲလောကတတ္တဝါတွေကအဲ့ဒီလေးမျိုးနဲ့တွေ့ပါရစေလို့စိတ်တွေကတန်တားရတယ်တွေ့အောင်လည်းပဲကြိုးစားရတယ်ဒါကြောင့်မို့အဲ့ဒီလေးမျိုးရလာပြီဆိုလို့ရှိရင်လည်းပဲလောကတတ္တဝါတွေဝမ်းသာကြစိတ်ကြဒီတက်ကြွကြပြောကြရွှင်ကြအဲ့ဒီလိုဖြစ်ကြပါတယ်တဲ့အဲ့ဒီလေးမျိုးရဲ့ကြောင်းမြန်ထိုလေးမျိုးမှကြောင်းမြန်ကြ လောကဝန်းနေမြေတဲ့အဲ့ဒီလေးမျိုးရဲ့ကြောင်းမြန်ဖြစ်တဲ့လာဘောရဲ့ကြောင်းမြန်ကလက်ရခြင်းရဲ့ကြောင်းမြန်ကလက်မရခြင်းနောက်ပြီးတော့အချွေရန်ရခြင်းရဲ့ကြောင်းမြန်ကအချွေရန်မရခြင်းချီးမွမ်းခြင်းရဲ့ကြောင်းမြန်ကကဲ့ရဲ့ခံရခြင်းချမ်းသာခြင်းရဲ့ကြောင်းမြန်ကဆင်းရဲခြင်းတဲ့အဲ့ဒီလေးမျိုးမကောင်းတဲ့လောကဓာတ်လေးမျိုးနဲ့တွေ့ရတဲ့အခါရောက်လို့ရှိရင် လောကဝမ်းနေမြေလောကတတ္တဝါတွေဝမ်းနေရတယ်တဲ့စိတ်တတ်တွေကြားရတယ်စိတ်တွေညစ်ကြတယ်စိတ်တွေဆင်းရဲကြတယ်အဲ့ဒါလောကတဘာဝလောကရန်ကြောင့်တုံလုံးနေတာပဲတဲ့လောကဓမ္မရှောင်မရမုတ်ချတွေ့သမြေတဲ့အဲလောကဓာန်นี่ရှောင်ရင်လို့ဘယ်သူမှရှောင်လို့မရဘူးအဲ့လောကဓာန်นี่တွေ့နေကြရတာပဲတဲ့နောက်ဆုံးဖះလည်းတွေ့ကြတာဖះလည်းတွေ့ရတာပဲဖះလည်းပဲ ဒီလောက်ကောင်းတဲ့လောကရဏီရောမကောင်းတဲ့လောကရဏီရောအကုန်လုံးတွေ့ရတယ်မြတ်စွာဘုရားဆိုလို့ရှိရင်မကောင်းတဲ့လောကရဏီဟိုတွေ့ကျင်စရာမရှိဘူးပေါ့သူ့မှာအကုန်လုံးကုသိုလ်ကောင်းမှုတွေအမတန်ကြီးကျယ်တာကိုအမတန်ကြီးကျယ်တော့မကောင်းတဲ့လောကရဏီမတွေ့သင့်ဘူးဒါပေမဲ့မြတ်စွာဘုရားလည်းတွေ့ရတာပဲကဲထိုလေးမျိုးမှပြောင်းမြန်ကြလောကဝန်းနေမြေတဲ့အဲ့ဒါလည်းဆိုကြည့်တမ်းမှာထိုလေးမျိုးမှ ကဓမ္မရှောင်မရမုတ်ချတွေ့သည်မြေဆိုကြည့်ပါ ကျေးဇူးတော်ရှင်မဟာသီဆရာတော်ဘုရားကြီးကမြတ်စွာဘုရားဟောကြားတော်မူခဲ့တဲ့စကားတော်တွေကိုမြန်မာလိုလင်္ကာလေးတွေပြီးကုန်းထားတာဖြစ်ပါတယ်။လောကရန်ကိုတဲ့ကောင်းတဲ့လောကရန်ရောမကောင်းတဲ့လောကရန်ရောဟောဒီလောကရန်လင်္ကာလေးတွေကိုစီးပြီးကုန်းသွားတဲ့မဟာသီဆရာတော်ဘုရားကြီးကမတွေ့ရဘူးလားဆိုတွေ့ရတာပေါ့။သူလည်းပဲကောင်းတဲ့လောကရန်တွေလည်းတွေ့ရတယ်မကောင်းတဲ့လောကရန်တွေလည်းတွေ့ရတာပဲ။မဟာသီဆရာတော်ဘုရားကြီးဆိုတာတော့မပြောပါနဲ့လေ။မူရင်းဟောသွားတယ်ဘုရားတော်မှာတွေ့ရသေးတယ်ဆိုတော့အကုန် ဒီလောကဓာတ်တွေကတွေ့ကြတာပဲခုဒီမှာမာသီဆရာတော်ဘုရားကြီးရဲ့နီးနဲ့အတူတရားအထုတ်နေကြတဲ့ယောဂီသူတော်စင်တွေယောဂီအငယ်လေးကစပြီးတော့အဖွာကြီးတွေအတိအကုန်လုံးပေါ့လေဂုံတွေ့ကြတာဒီမှာကျေးဇူးတော်ရှင်ဗဏိဒါရမရွှေတောင်ကုန်းသာသနာ့ရေးသားဆရာတော်ကြီးကလောကဓာတ်တွေမတွေ့ရဘူးလားဆိုတော့တွေ့ရတာပဲကောင်းတဲ့လောကဓာတ်လည်းတွေ့ရတယ်မကောင်းတဲ့လောကဓာတ်လည်းတွေ့ရတယ်ခုတရားနာနေကြတဲ့ ယောဂီတွေကယဟန်ယောဂီတွေတပတ်မကြံအကုန်မေးကြည့်ကောင်းတဲ့လောကဓာတ်တွေအကုန်တွေးမကောင်းတဲ့လောကဓာတ်တွေလည်းအကုန်တွေးအဲအဲ့ဒီလိုပဲသိက္ခာရှင်ယောဂီတွေလည်းမေးကြည့်မြို့သမီးယောဂီတွေမေးကြည့်အမျိုးသားယောဂီတွေမေးကြည့်အကုန်လုံးကြောင်းမကြံမေးကြည့်အကုန်လုံးပဲလောကဓာတ်တွေတွေးရတယ်တဲ့ကြည်တော့တရားနာနေတဲ့ယောဂီကုတော်စင်တွေကမေးခြင်းမေးမှာဘောရှင်ဘုရားကမတွေ့ဘူးလားလို့မေးတော့အဲ့ဒီလိုမေးလို့ရှင်တော့ဟို အလှပွဲတစ်ပွဲမှာသွားတဲ့ကလေးတယောက်ပြောတဲ့စကားလို့ပြောရမှာပေါ့လေတောရမှာတဲ့အလှပွဲရှိအလှပွဲရှိတဲ့အခါဟုတ်တော့အဲ့ဒီအလှပွဲကိုအဲ့ကလေးတွေကလိုက်သွားတာပေါ့လေလိုက်သွားတဲ့အခါဟုတ်တော့အဲ့ဒီအလှပွဲမှာတဲ့သူဖဏတ်ကြီးဟိုဖဏတ်ဟိုလူဖဏတ်လည်းအခိုးခံရဒီလူဖဏတ်လည်းအခိုးခံရတယ်ဖဏတ်ကြီးအခိုးခံရတယ်အခိုးခံရတဲ့အခါတော့ သူကအိမ်ပြန်သွားတယ်တဲ့အိမ်ပြန်သွားပြီးတော့သူ့အဖေကိုပြောတယ်အဖေဒီအလူဘွဲသွားလိုက်တာပေါ့လေဖဏတ်တွေကြောက်လိုက်ကြတာဖေရဲ့လို့ပြောတယ်ဘသူနာမည်ထုတ်ပြောတာပေါ့လေဘသူရဲ့ဖဏတ်လည်းပြောက်တယ်ဘသူရဲ့ဖဏတ်လည်းပြောက်တယ်ဟိုသူဖဏတ်လည်းပြောက်တယ်ဒီသူဖဏတ်လည်းပြောက်တယ်နဲ့သူကဖဏတ်ပြောက်တဲ့လူတွေကနာမည်ထုတ်ပြီးပြောတာပေါ့ထုတ်ပြီးပြောတဲ့အခါတော့သူ့ဖေကသူ့သားဖဏတ်ပြောက်မှလည်းစိုးရင်တာကိုဒါနဲ့မေးတာကို ငါသားမင်းရောမင်းမနာကောဘယ်လိုလဲလို့အဖေရဲ့တဲ့ကျွန်တော်ကလည်းတရားသားမှုလားတဲ့ကျွန်တော်ဖဏလည်းပြောက်တာဗောတဲ့သူကသူ့ဖဏပြောက်တာကိုသူကဒီခါလေးသခိုးသေးဟောညှိလိုက်သေးတာဟုတ်ခုလည်းပဲတရားနာနေတဲ့ပရိသတ်တွေကတရားဟောတဲ့အရှင်ဘုရားဟောလောကဓာတ်နေမတွေ့ရဘူးလားဆိုတော့တွေ့ရတာဗောယုံစုံနဲ့အတူတူပါပဲကောင်းတဲ့လောကဓာတ်လည်းတွေ့ရပါတယ်မကောင်းတဲ့လောကဓာတ်လည်းတွေ့ရပါတယ်ဒါပေမဲ့ မြတ်စွာဘုရားရဲ့တရားတော်အဆုံးအမတွေအဲကြည့်ရှုကြည့်ရှုဘူးတယ်ဖတ်ရှုဘူးတယ်မှတ်သားဘူးတယ်တန်တိုင်းသမျှကျင့်သုံးဘူးတယ်နောက်ပြီးတော့ဆရာသမားတွေဆုံးမတဲ့အဆုံးအမတွေခံယူဘူးတယ်အဲဒီလိုအဆုံးအမတွေခံယူဘူးတော့ဒီလောကဓာတ်နဲ့တွေ့တဲ့အခါခုနဆင်ခြင်ဉာဏ်အားအသုံးပြုနိုင်ရင်အသုံးပြုနိုင်တယ်လို့ ဘာဝနာပွားသိဉာဏ်အားတွေအသုံးပြုနိုင်ရင်အသုံးပြုနိုင်သလားခံနိုင်ရင်ရှိတာပေါ့တက်တာရရတာပေါ့အဲ့ဒီဟာတွေလက်မဲ့သွားပြီဆိုလို့ရှိရင်တော့ဆင်ញဉာဏ်အားလည်းလက်မဲ့သွားမယ်ပွားသိဉာဏ်အားခေါ်တဲ့ဘာဝနာဗလဘာဝနာမယပညာခေါ်တဲ့ပွားသိဉာဏ်အင်အားလည်းလက်မဲ့သွားပြီဆိုလို့ရှိရင်တော့ကလေးတငယ်လေးကိုအမတန်အင်အားကြီးမားတဲ့ ခန္ဓာကိုယ်တုတ်တုတ်ခိုင်ခိုင်လူကြီးကအနိုင်ကျင့်ခံရတယ်လို့ပါပဲအလူလဲအနိုင်ကျင့်ခံရတော့တာပေါ့အဲ့တော့ခုနအင်အားနှမျိုးကျေးဇူးတော်ရှင်ပဏိဒါရမရွှေတန်ကုန်းသာသနာရေးသားဆရာတော်ကြီးအမင်းရှိတဲ့အင်အားနှမျိုးမြတ်စွာဘုရားဟောထားတဲ့အင်အားနှမျိုးလက်ကင်ပြုခတ်ရဖို့အရေးကြီးတယ်တဲ့ဆင်ញင်ဉာဏ်အားဆိုတာဘယ်လိုဆင်ញင်ရမှာလဲပွားသိဉာဏ်အားဘယ်လိုပွားမှာလဲဒါလည်းပဲသိဖို့ရေးကြည့်ပါတယ်လောကဓာဏီနဲ့တွေ့တိုင်းတွေ့တိုင်း ကျေးဇူးတော်ရှင်ပဏိဒါရမရွှေတန်ကုန်သာသနာ့ဟိတဆရာတော်ကြီးဥပမာပေးထားတဲ့ဥပမာလေးဥပမာပေးတဲ့ဥပမာစကားအရာပြောရရင်လိန်စီလဲလိန်ညာဖို့လိုအပ်ပါတယ်စားစီလဲစားကြဖို့လိုအပ်ပါတယ်တနည်းအားဖြင့်ပြောရလို့ရှိရင်ရှူစီလဲရှူကြဖို့လိုအပ်ပါတယ်အဲထိုးစီလဲထိုးဖို့လိုအပ်တာပေါ့လေဒီလောကရန်ရှစ်ပါးတဲ့ကနံပါတ်1တဲ့ဘာလောကရန်လဲဆိုတော့လာဘောတဲ့ကိုလိုချင်တာရတယ် သဘောကျတာပေါ့ဝမ်းသာတာပေါ့ဒီကံကြီးအဖိုးကြီးအဖွားကြီးသွားမေးဝမ်းသာတာပဲမွေးကစားကလေးလေးဥဝဲဆိုပြီးတော့လူလောကမှာစပြီးရောက်လာတဲ့ကလေးလေးစကားမပြောတတ်သူတာသူ့ကိုသွားမေးလို့ရှိရင်လည်းပဲသူဝမ်းသာတာပဲကျဉ်တတ်တာပဲအဲသူမှသူမကြိုက်တာလေးတွေတွေ့ပြီဆိုလို့ရှိရင်အဲ့ဒီကလေးလေးလည်းငိုတာပဲဒီကြီးကြီးနဲ့ငိုနေတော့တာပဲသူမှဒုက္ခရောက်နေပြီသူငိုတော့တာပဲသူမှရေစာနေပြီရေစာနေပြီလို့စာနေပြီ ရေစားတဲ့ကနှုတ်စားတဲ့ကမှရေတောက်လိုက်ရနှုတ်တောက်လိုက်ရပြီဆိုလို့အဲဒီကလေးကလေးမှဆိုလို့ရှိရင်သူပျော်သွားတယ်ချိန်နှက်သွားတယ်အဲအဲ့ဒီလိုခုနသူရတာလေးရပြီဆိုလို့ရှိရင်သူဝမ်းသာသွားတယ်ချိန်နှက်သွားတယ်ကလေးလေးကစပြီးရှိတယ်အသက်ကြီးလာလို့နည်းနည်းကြီးလာလို့နည်းနည်းကြီးလာတဲ့အလျောက်ပဲကုလိုချင်တာလေးရရင်ဝမ်းသာတယ်အသက်ကြီးသည်ရှိပါလိမ့်ဒီကနေ့အရှိပါပဲကုလိုချင်တာရပြီဆိုလို့ရှိရင်ဝမ်းသာနေကြတယ်အဲဒီလိုဝမ်းသာနေပြီဆိုလို့ရှိရင်လည်းဒါလောကရန်ကြောင့်တုံ့နှုတ်တာပဲ မကောင်းတာတွေတွေးမှကိုကလောကဓာတ်ကြောင့်တုံ့လုပ်တယ်လို့ထင်နေပေမဲ့လို့မဟုတ်ဘူးတဲ့စီးပွားရေးလုပ်တဲ့သူကလည်းပဲစီးပွားရေးတွေအဆင်ပြေပြီးစီးပွားရေးတက်နေပြီဆိုရင်ဝမ်းသာနေပြီးကျေနပ်နေပြီးပြောနေပြီခါရီကြောက်တော့သတိလက်လို့ဖြစ်ပြီးတော့အပျော်လွန်သွားတာတခါရီကြောက်တော့စီးပွားရေးတွေတက်အဆင်ပြေအဲကိုလိုချင်တာတွေကအကုန်ရတိုက်တွေရကားတွေရအိမ်တွေရပစ္စည်းတွေရအကုန်လုံးမိမိလိုချင်တဲ့ပစ္စည်းတွေကအကုန်အဆင်ပြေတဲ့အဆင်ပြေပြေနဲ့အကုန်လွယ်တကူရပြီးတော့ကိုလိုချင်ရာတွေရပြီးပြည့်စုံနေပြီဆိုလို့ရှိရင် ဝမ်းသာကြတယ်ကျေနပ်ကြတယ်ဒါပေမဲ့လို့အဲ့ဒီနေရာလေးမှာရတဲ့အခါမှာသတိလက်မလွတ်ဖို့အရေးကြီးတယ်တဲ့ဆင်ញင်ညာအားပွားတိညာအားအဲ့ဒီနေရာလေးမှာကင်းမသွားဖို့အရေးကြီးကင်းသွားပြီဆိုလို့ရှိရင်အဲ့ဒီစီဝါရေးတွေရှမ်းရှမ်းတောက်တက်ပြီးတော့တခါတည်းရွှေတွဲလဲငွေတွဲလဲကားတွေထဲလဲစီးတိုက်ကြီးအိမ်ကြီးအဲ့မှာအဲ့ဒါတွေကတိုက်တိုက်ကြီးအိမ်တွေကလည်းပဲအများကြီးနဲ့ ပစ္စည်းတွေပေါ်လေကြွယ်ဝချမ်းသာနေလိုက်အဲ့ဒီလိုကြွယ်ဝချမ်းသာနေတာလေမမြဲဘူးတဲ့ခိတ္တခဏပဲတဲ့မြတ်စွာဘုရားကဥပ္ပန္နောခောမေလာဘောသောစအနေသောဒုက္ခဝိပိနာမဓမ္မောတဲ့မိငါမှာလာဘောစီးပွားဥစ္စာပစ္စည်းတွေပြည့်စုံနေမှုစီးပွားတွေတက်နေမှုဆိုတဲ့ကိုလိုချင်တဲ့ပစ္စည်းကိုရနေမှုဆိုတဲ့လက်ရခြင်းဆိုတဲ့လောကဓာတ်ဥပ္ပန္နောငါမှာတော့ဖြစ်ပေါ်လာနေပြီ တဲ့ငါမှာရင်ဆိုင်နေရတယ်။သောစာအဲ့ဒီသီဝဥစ္စာတွေပြည့်စုံနေတာမိမိလိုချင်တဲ့ပစ္စည်းတွေရတယ်ဆိုတဲ့လက်ရခြင်းဆိုတဲ့လောကရန်ဟာလည်းပဲအနေသောမမြဲဘူးခတခဏလေးပဲဒုက္ခဒါတွေဟာပေါ်ပြီးပြောက်ဖြစ်ပြီးပြက်နေတဲ့အတွက်မမြဲတဲ့ဓာန်ကိုခံနေရလို့မကောင်းဘူးတဲ့ဒုက္ခမကောင်းတဲ့တရားပဲဝိပရိနာမဓမ္မောပြောင်းလဲဖောက်ပြန်တတ်တဲ့သဘောတရားပဲတဲ့ အဲ့ဒီလိုမြတ်စွာဘုရားကမိန့်တော်မူခဲ့ဒီလက်လာဘတွေရပြီစီဝဥစ္စာတွေတက်နေပြီပစ္စည်းဥစ္စာတွေပြည့်စုံနေပြီကိုလိုချင်တဲ့ဟာတွေရနေပြီဆိုလို့ရှိရင်ဒါလည်းခက်တာခဏလေးပဲတဲ့ပြောင်းလဲတတ်တယ်တဲ့ယခုပစ္စည်းဥစ္စာတွေပေါ်ပြီးတော့တထေးကြီးဖြစ်နေပြီမလို့အဲနောက်တစ်ချိန်အမျိုးမျိုးသောအကြောင်းတွေနဲ့ရင်ဆိုင်ရပြီးတော့ဆင်းရဲတာလည်းဖြစ်သွားနိုင်တာပဲတဲ့ပစ္စည်းလက်ရှိကနေပြီးတော့လက်မဲ့ဖြစ်သွားနိုင်တာပဲတဲ့ ဒီလာဘလက်ရခြင်းပစ္စည်းဥစ္စာတွေပြည့်စုံခြင်းကိုလိုချင်တာရခြင်းဆိုတဲ့လောကဓာတ်ဟာလည်းပဲခိတ္တခဏလေးပဲတဲ့မမြဲဘူးဖောင်းပြောင်းလဲတတ်တယ်ဖောက်ပြန်တတ်တယ်အဲ့ဒီလိုဆင်ခြင်ရမယ်ဒီလိုဆင်ခြင်နိုင်တဲ့ပုဂ္ဂိုလ်ဆိုဘယ်လိုပုဂ္ဂိုလ်ကဆင်ခြင်နိုင်တာတော့ဆိုတော့မြတ်စွာဘုရားကအကြအမြင်ရှိတဲ့မြတ်စွာဘုရားရဲ့တတိတာလေးဆင်ခြင်နိုင်ပါတယ်အကြအမြင်မရှိတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်တော့အဲ့ဒီလိုဆင်ခြင်နိုင်တဲ့အင်အားမရှိတော့ဘူးတဲ့ အကြအမြင်ဆိုတော့ဘယ်လိုကြားရမလို့။အိုးဒါတွေကလောကရန်နေ။အဲ့ဒီလောကရန်နေဟာခိတ္တခဏလေးပဲဘာမှမြဲတာမဟုတ်ဘူး။လက်ရခြင်းဆိုတဲ့လောကရန်လည်းမြဲတာမဟုတ်ဘူး။ခိတ္တခဏလေးပဲ။ဟောဒါတွေအားလည်းပဲပေါ်ပြီးပြောက်ဖြစ်ပြီးပြက်မပြောင်းခုနအမြဲတမ်းဒီတိုင်းဒီရှိနေတာမဟုတ်ဘူး။ဒါကြောင့်ကောင်းတဲ့တရားမဟုတ်ဘူး။ပြောင်းလဲတတ်တဲ့တရားတွေပဲ။အဲ့ဒီလိုခုနကဆင်ញင်နိုင်တဲ့အသိဉာဏ်လေးရှိရမယ်တဲ့။အဲ့ဒီဆင်ញင်နိုင်တဲ့အသိဉာဏ်လေးရှိရင်ရှိသလား။ခုနက ကိုယ်မှာအရာရာခုနကိုလိုချင်တဲ့ပြည့်စုံတဲ့ပစ္စည်းတွေပြည့်စုံနေတဲ့အခါမှာသူကစိတ်ဓာတ်တက်ကြွပြီးတော့ဝမ်းသာကြည်နူးတဲ့လောဘစိတ်ဖြစ်တာပေါ့။အဲ့ဒီလောဘစိတ်ကိုပြိတ်အုပ်ပေးနိုင်မှုရာအတွက်အဲ့ဒီခုနဆင်ញင်ဉဏ်အားလေးပါရမယ်။ဩငါအခုလိုလက်ရနေတာပစ္စည်းဥစ္စာတွေပြည့်စုံနေတာကိုလိုချင်တဲ့ပစ္စည်းတွေရနေတာဟာခဏပဲခိတ္တခဏပဲမမြဲဘူးပြောင်းလဲတတ်တယ်။ဒီလို သတိလေးရှိရမယ်အတိလေးရှိရမယ်အဲ့ဒီသတိလေးမရှိဘူးအတိလေးမရှိဘူးဆိုရင်သူကသွားပြီပစ္စည်းဥစ္စာတွေကိုအကြောင်းပြုပြီးတော့မာမနာတွေတက်မယ်သူများကိုမတူမတန်ဆက်ဆံမယ်မိုးမမြင်သေးမမြင်တခါတည်းသူကဘဝင်နေမြင့်ဘဝတွေမေ့ဒုက္ခတွေရောက်ကုန်ရောက်ကုန်တော့မယ်တဲ့အဲ့ဒီနေရာမှာအရှင်ဒေဝရဟာသူကဘုံကြည့်အောင်ကြိုးစားခဲ့ပါတယ်ဘုံကြည့်အောင်ကြိုးစားခဲ့လို့မို့သူကဘုံတွေကြည်ပါတယ်နောက်တစ်ချိန်ရောက်တော့သူဟာမလုတ်တဲ့နဲ့လုတ်တွေလုတ်ပါတယ် ဘုရားကိုတတ်တာမျိုးတို့တန်ခါသင်္ခွဲတာမျိုးတို့အဲ့လိုခုနကတတ်ဖို့ကြိုးစားတာပေါ့ကြောင်ပေါင်းဆင်ပြီးတော့လည်းပဲဘုရားတတ်ဖို့ကြိုးစားတယ်နာလာတိစင်ကြီးလွတ်ပြီးတော့လည်းပဲဘုရားနဲ့တတ်ဖို့ဆိုပြီးတော့ကြိုးစားတယ်လေးသမားတွေမြတ်စွာဘုရားလေးနဲ့ပြတ်တတ်ဖို့ဆိုပြီးတော့လည်းစေလွတ်တယ်ဘုရားလှုပ်ရှင်တယ်အဲ့ဒီလိုခုနမိုးမမြင်လေးမမြင်လောဘတွေရဲ့အနှိမ့်ဆက်ခံရပြီဆိုလို့ရှိရင်တဲ့အဲအောက်ခြေတွေလွတ်သွားပြီသတိတွေမေ့သွားပြီဘဝတွေ မေ့သွားပြီဘဝင်နေမြင့်သွားပြီဆိုရင်ဒုက္ခတွေရောက်တတ်တယ်တဲ့အဲ့ဒီနေရာမှာမြတ်စွာဘုရားဟောတော်မူထားတဲ့ဂါထာလေးတစ်ခုကလည်းပဲအင်မတန်မသားစရာကောင်းပါလေဘာလဲဆိုတော့ဖလံဝေကဒလိန်ဟန္တိဖလံဝေလုံဖလံနလံသက်ကာရောကာပုရိတံဟန္တိကဘောအတ္တတရိယထာတဲ့ခုနာယီကနှစ်နာရီခွဲတော့နာယီဝက်တာတာပဲလိုတာပေါ့လေ အဲ့ဒီနိုင်ဝတ္တာကနဲ့နောက်ကလောကရန်9ပါးကျန်သေးတယ်အဲလောကရန်9ပါးပြောအောင်အဲ့ဒီခုနကာထာလေးရဲ့အဓိပ္ပာယ်ကဘာလဲဆိုတော့ငပြောသည်သီလာပြီဆိုလို့ရှိရင်တဲ့အဲ့ဒီသီလာတဲ့ငပြောသည်ကငပြောပင်ကိုတတ်ပါတယ်တဲ့ငပြောပင်အသီးသီလာပြီဆိုရင်အဲ့ဒီငပြောပင်သေဝတာပြင်ပြီးတော့တဲ့တခါတဲ့ဖလန်ဝေလုံးဖလန်သီလာတဲ့အသီးကဝါသီးကဝါပင်မှာဝါအသီးသီလာပြီဆိုလို့ရှိရင်ဝေလုံးအဲ့ဒီဝါပင်ကို နတိဟန်တိတတ်ပါတယ်တဲ့ဝါအတိပြီးလာပြီဆိုလို့ရှိရင်တဲ့အဲ့ဒီဝါအတိကဝါပင်တတ်ပြပါတယ်ဝါပင်သေးဖို့သာပြင်ပြီးတော့ဝါပင်အတိပြီးလာပြီဆိုလို့ရှိရင်အဲ့ဒီအပင်သေးပြီတဲ့ပြီးတော့မယ်တဲ့ဖလန်နဖလန်ဝေလုံဖလန်နလန်ဖလန်ကျူပင်မှာကျူသည်ပြီးလာပြီဆိုလို့ရှိရင်နလန်အဲ့ဒီကျူပင်သေးဖို့ရပြင်ပြီးတော့တဲ့သေတော့မယ်နောက်ဥပမာတစ်မျိုးမြတ်စွာဘုရားကပေးထားပါတယ် ဂဘောအတ္တတရိယထအတ္တတရိဂဘောအတ္တတရိဆိုတာအတ္တတုမြင်မှပဲရှိတယ်မြင်အမျိုးအစားတစ်မျိုးအတ္တတုမြင်မှဟာဂဘောသူတဏ္ဏသူ့ရဲ့ခန္ဓာကိုယ်မှာကိုယ်ဝန်တည်ရှိလာပြီဆိုလို့ရှိရင်တဲ့ဂဘောအဲ့ဒီသူ့မှာတည်ရှိလာတဲ့ကိုယ်ဝန်ကအတ္တတရိအဲ့ဒီအတ္တတုမြင်မှကိုဟနတိတပ်ပါတယ်ဟန္တိတပ်ပါတယ်တဲ့အဲ့ဒီကိုယ်သူပွားတဲ့အခါမှာအဲ့ဒီအတ္တတုမြင်မှပေးရတယ်တဲ့ အဲ့ဒီလိုပဲတဲ့တက်ကာရောကာပုရိတံဟန္တိတက်ကာရောတဲ့မိမိမှာပစ္စည်းဥစ္စာတွေပြည့်စုံကြွယ်ဝလာပြီးချမ်းသာလာပြီးမိမိလိုချင်တဲ့ဟာတွေရလာပြီဆိုလို့ရှိရင်အဲ့ဒီရလာတဲ့ပစ္စည်းဥစ္စာတွေကကာပုရိတံယုံညံ့နဲ့အမျိုးသားအမျိုးသမီးကိုဟန်တိတတ်တတ်ပါတယ်ဘဝသေးတော့အောင်လုပ်တတ်ပါတယ်တဲ့ပစ္စည်းဥစ္စာတွေကျွေးပြည့်စုံကျွဲဝချမ်းသာလာပြီကိုလိုချင်တဲ့ပစ္စည်းတွေရလာပြီရခြင်းဆိုတဲ့လာဘလောကရန် မိမိကန္နာမှာဆက်ရောက်လာပြီဆိုရင်သတိထားပြီးတော့တဲ့အဲ့ဒီနေညာအဲ့ဒီအချိန်ခါမှာဆင်ကျင်နိုင်တဲ့ဆင်ကျင်ဉာဏ်အားပွားတိခေါ်တဲ့ဘာဝနာပလဉာဏ်အားမိမိတဏ္ဍာမှာကင်းမဲ့ပြီဆိုရင်တဲ့အဲ့ဒီပုဂ္ဂိုလ်ကလူညာစရင်ဝင်သွားပြီအမျိုးသမီးဆိုရင်လည်းအမျိုးသမီးညအမျိုးသားဆိုရင်လည်းအမျိုးအမျိုးသားညဘုန်းကြီးဆိုရင်လည်းဘုန်းကြီးညသိက္ခာရှင်ဆိုရင်လည်းသိက္ခာရှင်ညဖြစ်သွားပြီအဲ့ဒီညနဲ့လူသားကို အဲ့ဒီခုနကလာဘဆိုတဲ့လောကရန်ကနေပြီးတတ်တတ်ပါတယ်တဲ့ဒါကြောင့်အဲ့ဒီလာဘဆိုတဲ့ပစ္စည်းဥစ္စာပြည့်စုံကြွယ်ဝမှုဆိုတဲ့လောကရန်ကမိမိအတ္တမခံရအောင်အဲဘာအရေးကြီးတော့ဆိုလို့ရှိရင်စင်ကျင်ညာအားနဲ့ပွားတိညာအားအရေးကြီးပါတယ်ဒီဥစ္စာတွေကိုရရှိခြင်းဆိုတဲ့လာဘလောကရာဟာငါတဏ္ဍာမှာတော့ဖြစ်နေပြီငါရင်ဆိုင်နေရပြီငါတွေ့ကြုံနေရပြီအဲ့ဒီတွေ့ကြုံနေရတဲ့လာဘလောကရာဟာ ပစ္စည်းဥစ္စာတွေပြည့်စုံကြွယ်ဝမှုမမြဲဘူးခိတ္တခဏလေးပဲသူဟာမမြဲတဲ့ဓာန်ကိုခံရလို့ဖြစ်ပြီးပြက်တဲ့ဓာန်ကိုခံရလို့မကောင်းတဲ့တရားပဲဒုက္ခတရားပဲပြောင်းလဲတတ်တဲ့တရားပဲလို့ဒီလိုဆင်ញင်တဲ့ဆင်ញင်ညာလေးရဖို့ရည်ကြီးပါတယ်တဲ့မဆင်ញင်နိုင်မှုဆိုလို့ရှိရင်ဖြင့်သူကသွားရောတခါတည်းလောဘတွေကလည်းမဆုံးနိုင်ဘူးလောဘအမိပြုပြီးတော့မာနတွေ အကုသိုလ်တွေအများကြီးပါပဲဝင်လာတော့တာပဲအဲ့ဒီအကုသိုလ်တွေဝင်လာလို့ရှိရင်ဒုက္ခတွေရောက်ကုန်ပြီတဲ့အဲ့တော့အလုံးကိုကြိုတင်ပြိတ်အုပ်ဖို့အတွက်ဆင်ခြင်ညာအားလေးရှိရမယ်တဲ့ဩခိတ္တခဏပဲလိုက်ရတာလဲအဲလိုက်ရတာလည်းမမြဲဘူးခိတ္တခဏပဲလိုက်ရတာလည်းမြဲတာမဟုတ်ဘူးစီဝဥစ္စာတွေပြည့်စုံနေတာလည်းမမြဲဘူးခိတ္တခဏလေးပဲအဲ့ဒီလိုခုနဆင်ញင်နိုင်တဲ့အသိဉာဏ်လေး ဒီမှာကတ်မိဖို့အရေးကြီးပါတယ်တဲ့အဲ့ဒီအသိဉာဏ်လေးကွာမသွားစေနဲ့တဲ့သတိလက်လွတ်အဲ့ဒီအသိဉာဏ်လေးလက်လွတ်သွားရင်တော့ငှက်တောင်ကျွတ်ပမှာဒုက္ခရောက်တတ်တယ်တဲ့အဲ့ဒီအသိဉာဏ်လေးရှိဖို့လိုပါတယ်တဲ့လာဘလောကနာရှိတဲ့အခါတွေ့ကြုံရတဲ့အခါအဲ့ဒီလိုပဲအလာဘဆိုတာကတော့လက်မရခြင်းတဲ့မိမိပစ္စည်းဥစ္စာတွေကံမရှိညာရှိတိုင်းမွဲတဲ့ကိုကဘလောက်ပဲကြိုးစားကြိုးစားကံအဆင်မတင်ဘူးဆိုလို့ရှိရင် ကြိုးစားရင်ကြိုးစားသလောက်တဲ့တဲ့ရေသွန်းမဲ့ဘာစီးပွားရေးမှမဖြစ်ဘူးကိုလိုချင်တဲ့ပစ္စည်းဘာမှမရဘူးအဲစီးပွားရေးတွေကြတယ်ရပြီးသားစီးပွားတွေပြက်တယ်စီးပွားရေးတွေမရဘူးမဖြစ်ဘူးပေါ့လေဖြစ်ပြီးသားစီးပွားတွေလည်းပြက်တယ်အဲ့ဒါအလာဘလောကရန်လို့ခေါ်တယ်မိမိမှာလိုချင်တာတွေမရဘူးရပြီးသားပစ္စည်းတွေလည်းပျက်စီးသွားတယ်အဲ့ဒီလိုလောကရန်တွေတွေ့တဲ့အခါဆိုလို့ရှိရင်လည်းပဲတဲ့လောကတတ္တဝါတွေက စိတ်ဆင်းရဲကြပါတယ်စိတ်ဓာတ်ကြရပါတယ်တဲ့အဲ့ဒီနေရာလေးမှာဆင်းကျင်နိုင်တဲ့အားလေးဝင်အသုံးပြုဖို့လိုပါတယ်တဲ့ဒီနေရာမှာလည်းပဲဘယ်လိုအသုံးပြုရမလဲဆိုတော့အတိအမြင်ရှိတဲ့ခုနအကြအမြင်ဘုဒ္ဓတာရှိတဲ့ပုဂ္ဂိုလ်ကတော့တဲ့ဒါတွေဆင်းရဲနိုင်တယ်တဲ့အကြအမြင်ဆိုတဲ့နေရာမှာအကြဆိုတာကဒီခုနလောကဓာတ်ကြီးဟာမမြဲတဲ့တရားတွေပဲဒီလောကဓာတ်ကြီးကောင်းတဲ့လောကဓာတ်မဖြစ်ဖြစ်မကောင်းတဲ့လောကဓာတ်မဖြစ်ဖြစ်မမြဲတဲ့အနိစ္စဒုက္ခအနတ္တတရားတွေပဲလို့ ဒီလိုကြားမှုတဲ့ဘုဟုတုတ္တလေးရှိထားရမယ်ဒီလောက်လေးနဲ့ပြီးရောလားဆိုတော့ဒါအကြားဘုဟုတုတ္တခေါ်တာပေါ့အမြင်ဘုဟုတုတ္တလည်းလိုသေးတယ်အကြားအမြင်အမြင်ဆိုတာကမိမိကိုယ်တိုင်ရှုပွားပြီးတော့ခုယောဂီကုရောစင်နဲ့တရားမှတ်တယ်ဖောင်းတယ်ပိန်းတယ်မှတ်တယ်ကြွတယ်လှမ်းတယ်ခြားတယ်မှတ်တယ်ရင်နာကြတာနာနာစားတာကိုယ်တာစောင်းတာပေါ့လေအကုန်လုံးပဲလှုပ်ရှားမှုမှန်တယ်မြတ် သဘောတရားတွေမှန်သမျှပေါ့ဒွါရ6ပါးမှာပေါ်လာသမျှမြင်လာကြတာနာနာစားတာထိတာသိတာအကုန်လုံးပေါ့ဒီအာယုန်တွေကိုပေါ်ခိုက်ပေါ်ခိုက်မှာတတိလေးကပ်ပြီးတော့ရှုတဲ့အခါတော့ဒီဟာရဲ့အမှန်တဘာဝကိုသူသိလာရအမှန်တဘာဝသိလာဩဒါတွေကယုံနဲ့နာမရှိတာပဲအကြောင်းကျိုးပဲရှိတာပဲဒါတွေကပေါ်ပြီးအမြဲတမ်းကြည်ရှိနေတာမဟုတ်ဘူးပေါ်ပြီးခဏလေးပဲပျောက်သွားတာပဲမမြဲတဲ့တရားအနိစ္စဒုက္ခအနတ္တတရားတွေပဲဆိုတာ ဒါကကိုကိုယ်တိုင်ပွားကြည့်လို့ရှိရင်သိလာတယ်မြင်လာတယ်အဲ့ဒီသိလာတယ်မြင်လာတဲ့အကြအမြင်ကိုတော့သူကအကြအမြင်ကြာတုတ္တရအမြင်တုတ္တရအာဂမတုတ္တခေါ်တာပေါ့အကြတုတ္တအမြင်တုတ္တအဓိကမတုတ္တလို့ခေါ်တယ်အဲ့ဒီအမြင်တုတ္တလည်းရှိထားတဲ့ပုဂ္ဂိုလ်အကြတုတ္တလည်းရှိထားတဲ့ပုဂ္ဂိုလ်အဲ့ဒီအကြတုတ္တအမြင်တုတ္တရှိထားတဲ့ပုဂ္ဂိုလ်ကတော့ကောင်းတဲ့လောကရန်ပဲဖြစ်ဖြစ်မကောင်းတဲ့လောကရန်ပဲဖြစ်ဖြစ်ဒီလောကရန်นี่ဟာ ခိတ္တခဏလေးပဲမမြဲတဲ့တရားတွေပဲဒါတွေဟာပြောင်းလဲတတ်တဲ့တရားတွေပဲအပြောင်းလဲမမြဲတဲ့တရားတွေမှုမကောင်းတဲ့တရားတွေပဲလို့အဲ့ဒီလိုသူကဆင်ကျင်မိပါတယ်တဲ့အတိလေးဝင်မိပါတယ်သတိလေးဝင်မိပါတယ်တဲ့ဆင်ကျင်တဲ့သတိလေးဝင်မိပါတယ်အဲ့ဒီလိုခုနအကြအမြင်ဘုဒ္ဓတာမရှိတဲ့ပုဂ္ဂိုလ်ကတော့အာငါဒီလိုပဲအမြဲတမ်းဒီလက်မရခြင်းစီးပွားရေးအစင်မပြေခြင်းတရားပြတာစီးပွားရေးပျက်စီးသွားခြင်းဒီတရားတွေဟာ လောကဓာတ်ကြီးကငါအမြဲတမ်းရင်ဆိုင်နေရမှာပဲလို့သူဒီလိုလဲထင်တတ်အဲ့လိုထင်ပြီးတော့စိတ်ပြစိတ်ဆင်းရဲစိတ်ညစ်ဒါတွေလည်းပဲဒီလိုပဲအမြဲတမ်းစိတ်ဆင်းရဲနေရမှာပဲလို့ဒီလိုလဲထင်တတ်တယ်မဟုတ်ဘူးစိတ်ဆင်းရဲဒါတွေကလည်းခဏလေးပဲဒီလက်ရခြင်းဆိုတာလည်းခဏလေးပဲလက်မရခြင်းဆိုတဲ့လောမကောင်းတဲ့လောကဓာတ်လည်းခဏလေးပဲဒီလက်မရဘူးဆိုတဲ့ပုဂ္ဂိုလ်ကြီးကလည်းပဲသူကခဏလေးပဲယုံနဲ့နာမယ်သူလည်းခဏလေးပဲဖြစ်တာခဏလေးပဲဒါကြောင့် ကောင်းတဲ့လောကရန်ဖြစ်တဲ့လက်ရခြင်းပဲဖြစ်ဖြစ်မကောင်းတဲ့လောကရန်ဖြစ်တဲ့လက်ရခြင်းပဲဖြစ်ဖြစ်ဘယ်လောကရန်ပဲကောင်းတဲ့လောကရန်ဖြစ်စေမကောင်းတဲ့လောကရန်ဖြစ်စေခက်တာခဏလေးပဲမမြဲဘူးဟောအဲ့လိုဆင်ញင်နိုင်ရအဲနောက်ပြီးတော့မိမိကောင်းတဲ့လောကရန်ခုနလက်ရခြင်းဆိုတဲ့လောကရန်နဲ့ပတ်သက်ပြီးတော့ဝန်တာတဲ့စိတ်စိတ်တကြွတဲ့စိတ်လက်မရခြင်းစီဝါရေးတွေပျက်စီးသွားခြင်းကိုလိုခြင်းနဲ့ပစ္စည်းတွေမရခြင်းဆိုတော့အလားပါလောကရန်တွေ့တဲ့အခါတော့လည်းပဲ စိတ်တက်ကြတဲ့စိတ်တွေရှိမယ်စိတ်ပြက်တဲ့စိတ်စိတ်ညစ်တဲ့စိတ်တွေဖြစ်မယ်အဲ့ဒီစိတ်တွေမိမိကရှုမှတ်နိုင်ရမယ်တဲ့ရှုမှတ်ရင်တော့ဘာဝနာဗလရှုမှတ်လို့မို့ပွားသိဉာဏ်အားဖြစ်လာတာပေါ့လေကိုပေါ်တဲ့အာယုန်လေးကြည့်ချင်းအာယုန်လေးလည်းပဲဘောင်းနာပိနာကြွားတာလှနာအစရှိတဲ့ဒီအာယုန်လေးကိုလည်းပဲမှတ်ရမှာပေါ့လေအဲ့ဒီလိုမှတ်လို့ရှိရင် तू က အသိဉာဏ်အင်အားတွေတိုးနေတာကိုအဲ့ဒီအသိဉာဏ်အင်အားတွေကောင်းရင်ကောင်းသလောက်ဒီလောကရန်လာဘလောကရန်မဲ့တွေ့ပြီးအလာဘလောကရန်မဲ့တွေ့ပြီးကိုခန္ဓာရင်အားတွေကောင်းနေတယ်တဲ့ဒီတော့လာဘလောကရန်နဲ့အလာဘလောကရန်ဒီကောင်းမကောင်းလောကရန်ပထမတစ်စုံကတစ်ခုတဲ့နံပါတ်1လောကရန်ကဘာလို့ယောဂီတို့အဘောအလာဘောပြီးတော့ရသောအရသောတဲ့ရသောဆိုတာအချွေရန်သင်ပင်နေရှိတယ် အာရတော်ဆိုတာရွှေရန်မရှိတာရှိပြီးသားရွှေရန်နေပျက်စီးသွားတာမိမိမှာရွှေရန်နေရလာပြီဆိုရင်ပြောတာပေါ့ကလေးဆိုလို့ချင်းလဲကလေးဘဝကိုမှာပေါ်မဲ့နေရာကကစားစရာပေါ်လေးရလာပြီဆိုရင်ပြောတယ်အဲပေါ်တိုးလာတာရွှေရန်ရတခါအသက်အရွယ်လေးကြီးလာလို့မိမိရဲ့ဘဝခီးပေါ်ရလာပြီဆိုလို့ချင်းလည်းပဲပြောတယ်ဒါပေါ်တိုးလာတာရွှေရန်နေတိုးလာတာအဲ့ဒီကနေတဆင့်မိမိမှာသားလေးရလာမယ်သမီးလေးရလာမယ် အဲသာသမီတွေကနေညီတွေမြစ်တွေရလာမယ်ရွှေရံတွေရှိလာပြီဆိုလို့ဟောပြောနေပြီသားရလာတဲ့ပုဂ္ဂိုလ်ကလည်းပဲသားရလို့ပြောမဆုံးမော်မဆုံးသမီးရတဲ့ပုဂ္ဂိုလ်လည်းသမီးရလို့ညီရတဲ့ပုဂ္ဂိုလ်လည်းညီရလို့အဲမဆုံးနိုင်ပါဘူးရွှေရံတွေနဲ့ပတ်သက်ပြီးတော့ခေါင်းဆောင်ပုဂ္ဂိုလ်တွေဆိုလို့ရှိရင်လည်းပဲကိုယ်မှနောက်လိုက်ပြိတ္တအင်အားတွေများပြီဆိုရင်ပြောနေတာပဲ ကဲဆရာဖြစ်တဲ့ပုဂ္ဂိုလ်ကလည်းပဲဆရာမှာတပည့်တွေပေါ်နေပြီဆိုလို့ရှိရင်အဲ့ဒီဆရာမှာလည်းပဲပြောနေပြန်ပြီအဲ့ဒီလိုပြောနေပြီဆိုရင်လောကဓာတ်ကြောင့်တုံ့လုံနေပြီအဲตายရတဲ့ပုဂ္ဂိုလ်လည်းตายလေးနဲ့ပြောနေရင်လောကဓာတ်ကြောင့်တုံ့လုံနေပြီသမီးရတဲ့ပုဂ္ဂိုလ်ကသမီးလေးရလို့ပြောနေရင်လောကဓာတ်ကြောင့်တုံ့လုံနေပြီဘဝခီးပေါ်ရတဲ့ပုဂ္ဂိုလ်ကဘဝခီးပေါ်ရလို့ပြောနေပြီဆိုရင်လောကဓာတ်ကြောင့်တုံ့လုံနေပြီခံမြည်ရတဲ့ပုဂ္ဂိုလ်ကမြည်ရလို့မို့ဆိုပြီးတော့အဲ့ဒီမြည်လေးအကြောင်းပြုပြီးတော့ပြောနေပြီကျေနပ်နေပြီကြီးနုနေပြီအဲအဲ့လိုဆိုရင်လောကဓာတ်ကြောင့်တုံ့လုံနေပြီ ခေါင်းဆောင်ပုဂ္ဂိုလ်တွေကလည်းပဲခေါင်းဆောင်တွေကနောက်လိုက်တပည့်တွေရလာလို့မပြောနေပြီကြည်နူးနေပြီဆိုလို့ရှိရင်လည်းပဲစိတ်ဓာတ်တွေတက်ကြွနေပြီဆိုရင်လည်းအဲ့ဒါလည်းလောကဓာတ်ကြောင့်တုံလုံးနေပြီတဲ့ဘုရားသမားဖြစ်တဲ့ပုဂ္ဂိုလ်တွေကလည်းတပည့်တွေရလို့ဝန်တာနေပြီငါတပည့်တွေသိတော်တာပဲငါတပည့်တွေများတယ်ချွေရံတွေများတယ်အင်းအားတွေကောင်းတယ်အဲ့လိုတွေးပြီးဝန်တာချိန်နဲ့ကြည်နူးပြောလို့အဲ့ဒါလောကဓာတ်ကြောင့်တုံလုံးနေတယ်တဲ့ဒါကယတာဆိုတဲ့လောကဓာတ်အဲ့ဒီလောကဓာတ်က ရောင်းညံဖြစ်သွားလို့ရှိရင်ရွှေရံမရှိဘူးတဲ့ရွှေရံမဲ့တော့အရွှေရံမရှိတဲ့ခေါင်းကြွက်တမျက်နှာအထီးကျန်ဘဝအဲ့ဒါဆိုရင်လောကတ attva တွေစိတ်အားငြိကြတယ်စိတ်ကကြရတယ်ရွှေရံနေပြည့်စုံပြီးရာနေပြီးတော့မိမိမှာသားတွေသမီးတွေဇနီးခင်မောနေအဲဆွေမျိုးတိုင်းဝိုင်းမိတ်ဆွေအတိုင်းဝိုင်းနေဝိုင်းဝိုင်းလဲနေတဲ့လူတယောက်ထင်ရှားတာပြောရလို့ရှင်တော့လေ ဒီအရာရှိကြီးဆိုတဲ့ပုဂ္ဂိုလ်ကြီးတွေအချိန်တော့သူတို့အောက်လက်အောက်ခံပုဂ္ဂိုလ်တွေအောက်ကလက်အောက်ငယ်သားတွေနဲ့တခါတယ်ဆရာဆရာနဲ့အလေးပြုခံရနေရာပေးခံရဝမ်းသာနေတဲ့ကြည်နူးနေတဲ့ပစ္စည်းရှင်တွေကလည်းပဲပစ္စည်းရှိလုံးဖို့ပရိသတ်တွေအတိုင်းဝိုင်းနေများနေတယ်လောကကြီးဆိုတာကဘူးဒီပြီးရင်အကြီးတော်ကြီးရတယ်တဲ့ဓမ္မနာဘာပဲတတ္တဝါတွေပစ္စည်းဆိုတဲ့ဘူးဒီကြီးပြီးနေလို့ရှိရင်ယာရုဆိုတဲ့ဘူးဒီကြီးပြီးနေလို့ရှိရင် ကြော်ကြမှုဆိုတဲ့ဘူတိကြီးသိနေလို့ရှိရင်ဟောအကြီးတော်တဲ့ပုဂ္ဂိုလ်ကြီးပေါ်ပါတယ်အဲ့ဒီအကြီးတော်တဲ့ပုဂ္ဂိုလ်ကြီးကဝိုင်းဝိုင်းလဲနေတာပဲဘူတိသိနေတော့မှတော့အဲဘူတိမရှိတော့ဘူးဆိုရင်အဲ့ဒီအကြီးတော်တဲ့သူတွေရှိချင်ရှိရှိချင်မှရှိမှအဲ့ဒီခုနယာရုရှိတဲ့ပုဂ္ဂိုလ်ကြီးယာရုပြုတ်သွားပြီဆိုလို့ရှိရင်သိတာပြီချွေရံမဲ့တဲ့လောကဓာတ်ကြီးကအဲ့ဒီချိန်ခါမှာဆိုရင်သိတိတာယာကြီးခံစားကြရတစ်ချိန်လုံးက တခါတည်းသမတန်အလေးပေးအရေးယူဆရာဆရာနဲ့ခေါ်နေတဲ့ပုဂ္ဂိုလ်တွေကလမ်းတွေ့ရင်မသိရင်ဟန်ဆောင်လမ်းတွေ့ရင်ရှောင်းသွားအဲအရေးမလုပ်ချင်ရတော့ဘူးတဲ့အဲ့ဒါအာယတလောကရာချွေရမဲ့သွားတဲ့အခါမှာဆိုလို့ရှိရင်ဒုက္ခတွေရောက်ရတယ်တဲ့စိတ်တွေဆင်းရဲစိတ်ဓာတ်တွေကြရအဲ့ဒီအချိန်ကမှဆိုလို့ရှိရင်သူကတရားနဲ့ခုနအတိပရိနဲ့မအုပ်နိုင်ဘူးဆိုလို့ရှိရင်ဆင်ញဉဏ်အား ပွားသိဉာဏ်အားမရှိတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်အဲ့ဒီအချိန်ခါမှာစိတ်တွေဆင်းရဲစိတ်တွေညစ်အသက်တွေလည်းဒူရတ်တယ်တဲ့အဲမိမိမှာသားတွေသမီးတွေနဲ့တခါတည်းအကုန်လုံးပြည့်စုံရာကနေပြီးတော့သားတွေလည်းဆုံးသမီးတွေလည်းဆုံးအဲမိမိရဲ့ဘဝခရီးပေါ်လည်းဆုံးမိမိသားဆွေမျိုးမိတ်ဆွေပေါင်းသင်းမရှိတကောင်ကျော်ဖြစ်နေပြီဆိုလို့ရှိရင်အာအဲ့ဒီပုဂ္ဂိုလ်စိတ်ဆင်းရဲရပြီအထီးကျန်ဖြစ်ပြီးတော့ဒီကရဲစိတ်ဓာတ်တွေကျနေဥပမာထင်ရှားတဲ့ လောကအဖြစ်ပြက်လေးတစ်ခုပြောရလို့ရှိရင်တော့သိပြီးသားပါပဲပတာစာရီကလေးမလေးငငယ်လေးတကယ်တစ်ခေသမီးလေးရုပ်ကလည်းကောင်းပါလေအသက်ရွယ်ကလည်းငယ်ပါတယ်20ဝန်းကျင်လေးပါပဲဟောအိမ်အောင်ကြတယ်တော်တယ်လိုက်သွားတယ်ဒုက္ခတွေရောက်တယ်စင်စင်ရဲရဲအသက်မွေးရတယ်သားလေးနှစ်ယောက်ထွန်းကားတယ်သားလေးနှစ်ယောက်လည်းပဲတယောက်ကရေထဲပါပြီးတော့သေးသွားတယ်သားငယ်လေးကဆွန့်ချီပြီးတော့သေးသွားတယ်သူ့ရဲ့ခင်မုန်းက ငွေကြိုက်ပြီးတော့သေးတယ်ဟောသူအာကိုကများတယ်အကုန်လုံးသွားပြီပတာစာရီဒုက္ခရောက်ပတာမြေလူဖြစ်ကုန်တာပေါ့ဒါရင်မကသေးဘူးသူ့မှာကံဆိုးမှသွားရမိုးလိုက်ရွာဆိုသလိုပဲသူကများဒုက္ခကမငြိမ့်သေးဘူးသူ့ရဲ့ခိုကိုရဖြစ်လိမ့်မယ်ဆိုပြီးတော့သူ့မိဘတွေပြန်ရတာကိုပြန်တဲ့အခါတော့လမ်းကုလမှာလည်းခါတယ်သူ့ရဲ့မိဘတွေလည်းပဲ သေဆုံးသွားပြီဆိုတာလည်းသိလိုက်ရောညီကောင်မောင်သူ့ရဲ့အကိုရဲ့သေသေဆုံးသွားပြီဆိုတာလည်းသိလိုက်ရောသူ့ရဲ့ဘဝမှာဘာမှမရှိတော့ဘူးအာကိုရမရှိတော့ဘူးဆိုပြီးသတိလက်လို့အယူမဘဝရောက်သွားရှာတယ်တဲ့အယူမဘဝတဲ့အဲ့ဒီတော့အာယတဆိုတဲ့လောကဓာတ်နဲ့တွေ့ရတဲ့အခါမှာပတာစာရီလေးဟာအဲ့ဒီအချိန်ခါဒုက္ခမြဆင်းခြင်းညာအပွားတိညာအာရယမရှိရှာဘူးဒါကြောင့်အဲ့ဒီလိုအချိန်ခါမျိုးမှာအာယတခေါ်တဲ့မိမိရှိထားတဲ့ကျွေးရန်လေး မိမိမှာလက်မဲ့ဖြစ်သွားတဲ့အခါမျိုးမှာဖြစ်စေမိမိမှာရွှေရမရှိလို့ပဲဖြစ်စေအဲဒီလိုအခါမျိုးမှာတဲ့ဆင်ခြင်ဆင်ခြင်နဲ့ဉာဏ်အားလေးရှိရမယ်ဘယ်လိုဆင်ခြင်ရမလို့ဆိုတော့ဩရွှေရံတွေပြည့်စုံနေတာတွေရောရွှေရံမပြည့်စုံတာရောရွှေရံမရှိတာရောရှိထားတဲ့ရွှေရံတွေရောအကုန်လုံးခွာသွားတာရောပြက်သွားတာတွေရောပျောက်ဆုံးသွားတာတွေရောဒါတွေကတခုမှမမြဲဘူးခိတ္တခဏလေးပဲရွှေရံပြည့်စုံတာဆိုတာလည်းပဲမမြဲဘူးခိတ္တခဏလေးပဲရွှေရံမရှိဘူးအထီးကျန်ဘဝ တကောင်ကျော်ဘဝဖြစ်နေဆိုတာဒါလည်းပဲမမြဲဘူးခတခဏပဲဒါတွေကလည်းပြောင်းလဲတတ်တဲ့ဟာတွေပဲအမြဲတမ်းဒီလိုထိကြနေရမှာလည်းမဟုတ်ဘူးအမြဲတမ်းပြည့်စုံနေမှာလည်းမဟုတ်ဘူးဟောဒါတွေကခတခဏတရားတွေပဲမမြဲတဲ့တရားတွေပဲပြောင်းလဲတတ်တဲ့တရားတွေပဲပြောင်းလဲတတ်တဲ့သဘောတွေပဲလို့အဲ့ဒီလိုသင်ကျင်မိတယ်ဆိုလို့ရှိရင်နည်းနည်းသင်ကျင်နိုင်ရင်နည်းနည်းတတ်တာကိုရပါတယ်အဲစိတ်ဓာတ်တက်ကြွနေတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်လည်းပဲခုနရွှေရံနေများလို့စိတ်ဓာတ်တက်ကြွတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်စိတ်ဓာတ်တက်ကြွတာလေးကိုပြိအိုးပြီးလျှော့သွားတယ်အရှင်လေးလျော့သွား စိတ်ဓာတ်တွေကြနေတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်လည်းအဲ့ဒီဆင်ခြင်ဉာဏ်အားလေးဝင်လာပြီဆိုလို့ရှိရင်သူကကြနေတဲ့စိတ်ကလည်းတက်လာပြီးတော့တက်တာပဲရပါတယ်တဲ့အဲ့ဒီလိုမဟုတ်ဘဲနဲ့မိမိမှာစိတ်ဓာတ်တက်ကြွတဲ့စိတ်သေးရောစိတ်ဓာတ်ကြတဲ့စိတ်သေးရောရှုမှတ်ပြင်မယ်ရှုမှတ်ပြင်မယ်ဆိုတော့ပိုးပြီးထိရောက်တယ်ခဏကျေးဇူးတော်ရှင်မာအာဒီပဏိတာရမှာရွှေတောင်ကုသနာရိတာဆရာတော်ကြီးအမိန့်ရှိတယ်လို့ပဲသူကလိမ့်သေးဖြစ်တဲ့ဆင်ခြင်ဉာဏ်အားတဲ့လိမ့်သေးနဲ့တူတဲ့ဆင်ခြင်ဉာဏ်အားတဲ့ သူကသားသေးနဲ့တူတဲ့ရှုမှတ်ပွားသိတဲ့ခုနဘာဝနာဗလဘာဝနာဉာဏ်အားကပိုးပြီးတော့စွမ်းနေဟုတ်တယ်အဲ့ဒီခုနစိတ်တက်ကြတဲ့စိတ်ကလေးပဲဖြစ်ဖြစ်စိတ်တက်တက်ကြွတဲ့စိတ်ကလေးပဲဖြစ်ဖြစ်ရှုမှတ်ကြည့်ပါတကယ်ရှုမှတ်ကြည့်လို့ရှိရင်တစ်ချက်မှတ်ရင်တစ်ချက်တက်သားတယ်အင်အားတွေဖြစ်လာတယ်ချမ်းသာလာတယ်တက်ကြွတဲ့စိတ်တွေရော့လာတယ်ကြာနေတဲ့စိတ်တွေတက်လာတယ်အဲတစ်ချက်မှတ်ရင်တစ်ချက်ပဲများများမှတ်ရင်များများသူက များများမှတ်ရင်များများမှတ်နိုင်ရင်များများမှတ်နိုင်တယ်လို့ပဲတက်ကြွတဲ့စိတ်ကယော့လာတယ်ကြာနေတဲ့စိတ်ကတက်လာတယ်အမတန်ကောင်းပါလေဒီရေအိုးတစ်လုံးရေမပြေဘူးဆိုရင်တော့သူကဘောင်းမဲ့ခတ်တာပါပဲရေအိုးလေးကရေပြည့်လာပြီဆိုလို့ရှိရင်ဘောင်းမဲ့မခတ်တော့ဘူးသူကငြင်းနေတော့တာပဲအဲ့ဒီလိုပဲမိမိရဲ့တန်တန်မှတရားအင်အားသင်ဆင်ញံအင်အားပောတိဉာဏ်အင်အားတရားရှိမှတ်တဲ့အင်အားတွေပေါ့လေတရားရှိမှတ်တဲ့အခါမှာတော့အသိဉာဏ်ကတော့အမြင့်ဆုံးအင်အားပေါ့အဲ့ဒီ အသိဉာဏ်အမြင့်ဆုံးအင်အားအပြင်သူ့ရဲ့အခြေခံအဖြစ်ပါတဲ့အင်အားတွေလည်းရှိတယ်တတိအင်အားတွေဝရိယအင်အားတွေသမာဓိဝင်အင်အားတွေတတ္တအင်အားတွေဒီအင်အားပေါ့လေအဲ့ဒီအင်အားတွေလည်းပါတာပဲအဲ့ဒီအင်အားတွေမိမိတန်တန်မှာရော့နေလို့ရှိရင်ဘောင်မယ်ခတ်ပါတယ်တဲ့မပြည့်တဲ့ဥဘောင်မယ်ခတ်ပါလားမိမိတန်တန်မှာစိတ်အင်အားတွေရော့နေပြီမပြည့်ဘူးဆိုလို့ရှိရင်ဘောင်မယ်ခတ်တယ်တဲ့ဘောင်ပင်ခတ်တယ်ဘောင်မယ်ခတ်တယ်ဆိုတာကကောင်းတဲ့လောကဓာတ်နဲ့ပြီးတော့ဝမ်းသာတယ်မကောင်းတဲ့လောကဓာတ်နဲ့ပြီးတော့စိတ်ဆင်းရဲတယ် အဲ့ဒါဘောင်မဲ့ခတ်နေတာအဲ့ဒီလိုဘောင်မဲ့မခတ်ရအောင်တဲ့ဆင်းရင်နိုင်တဲ့ဉာဏ်အားလည်းမိမိမိမိတို့တဏ္ဍာအလေးအကျင့်လုပ်ပေးထားရပါမယ်အဲပွားသိတဲ့ဉာဏ်အားတော့ယောဂီတွေတဏ္ဍာမှာယောဂီတွေအခုချိန်ကမှတွေ့ရတဲ့လောကဓာတ်တရားမှတ်တုံးဆိုလို့ရှိရင်တော့ခန္ဓာရည်အားတရားအမှတ်ကောင်းရင်ကောင်းတော့သူခန္ဓာရည်အားရှိတာပေါ့အဲတရားမမှတ်တော့ဘူးတရားမှတ်နဲ့ကင်းကွာသွားပြီဆိုရင်တော့ဟောလောကဓာတ်ကြီးရဲ့ထိုးနှက်မှုအကြီးကျယ်ခံရတော့တာပဲအဲဒီနှိမ့်ဆက်ခံရတော့တာပဲအဲတော့ မိမိတို့တဏ္ဍာမှာဆင်ញညာအားလဲများဖို့လိုတယ်ပွားသိညာအားလဲများဖို့လိုတယ်အဲဒီလိုဆိုလို့ရှိရင်တော့သူကဘောင်းမဲမခတ်တော့ဘူးတဲ့ဘောင်းမဲမခတ်တော့လူဆိုတာကောင်းတဲ့အတွေ့အကြုံနဲ့တွေ့ရတဲ့အခါပဲဖြစ်ဖြစ်မကောင်းတဲ့အတွေ့အကြုံနဲ့တွေ့ကြုံရတဲ့အခါပဲဖြစ်ဖြစ်ပြစ်တိုင်းတောင်ရုပ်ကလေးလိုနေနိုင်အောင်ကြိုးစားဖို့လိုတယ်ပြစ်တိုင်းတောင်ရုပ်ကလေးပြစ်လိုက်ပါပြီ ဘယ်နေရာပြစ်လိုက်ပြစ်လိုက်ပြစ်တိုင်းတော်ရုံကြီးလက်ကြမသွားဘူးဒီတိုင်းမထောင်းနေတာမိမိတို့ဘဝမှာလည်းပဲဘယ်လိုအခြေအနေနဲ့ရင်ဆိုင်ရရင်ဆိုင်ရဘယ်လိုတွေ့ကြုံနေနဲ့တွေ့ကြုံရတွေ့ကြုံရဘယ်လိုပြဿနာတွေနဲ့တွေ့ရတွေ့ရဘယ်လိုအခက်အခဲတွေနဲ့ရင်ဆိုင်ရရင်ဆိုင်ရမိမိတို့ဘဝလေးလဲကြမသွားသေးနဲ့တဲ့ကောင်းတဲ့လောကဓာတ်နဲ့တွေ့လို့လည်းလဲကြမသွားသေးနဲ့မကောင်းတဲ့လောကဓာတ်နဲ့လည်းတွေ့ကြုံလို့လဲကြမသွားသေးနဲ့အမြဲတမ်းထောင်မှတ်နေရမယ်ထောင်မှတ်နေအောင် မှတ်ပေးနိုင်တဲ့အင်အားတော့ခုနဆင်ခြင်ဉာဏ်အားနဲ့ပွားသိဉာဏ်အားပါပဲတဲ့အဲ့ဒီအဲ့ဒီအားအင်အားတွေညအောင်ကြိုးစားရမယ်တဲ့ကဲနောက်ပြီးတော့ဒုတိယအစုံပြီးသွားပြီတတိယအစုံလောကရန်ကဘာလဲဆိုတော့ယောဂီတို့နေတာပတန်တာနေတာဆိုတာဘာလို့ကဲရတာပတန်တာဆိုတာကရှင်းမွားတာကဲရရင်ရှင်းမွားရင်တဲ့ဒါလည်းပဲ ဘယ်သူမှဆိုတွေ့ရတဲ့ဟာတွေပဲကဲ့ရဲ့ခံရတယ်လူတိုင်းကဲ့ရဲ့ခံမှုတာပဲချီးမွမ်းခံရတယ်ချီးမွမ်းကုန်နဲ့ပြည့်စုံလို့ရှိရင်လူတိုင်းချီးမွမ်းခံရတာပဲချီးမွမ်းခံရတယ်ကဲ့ရဲ့ခံရတယ်ဒါလူတိုင်းတွေ့ဘူးတာပဲကဲ့ရဲ့ခံရတယ်ဆိုတာကမြတ်စွာဘုရားလည်းကဲ့ရဲ့ခံရတာပဲတခါကမာကန်ကြီးဆိုတာဒီဘုရားကသူကညှို့ထားပြီးတော့ဘုရားကိုညှို့ထားတာပေါ့လေညှို့ထားပြီးတော့သူကဘုရားဘာသာဝင်မဟုတ်တဲ့လူကိုမြတ်စွာဘုရားကိုဆဲနီးဆယ်မျိုးနဲ့ဆဲခိုင်းတယ်တဲ့ဘုရားသင်ဟာသခိုးပဲ အဲသင်ဟာဟိုတရိษံပဲနွားပဲကလက်အုပ်ပဲနောက်သင်ဟာအပယ်သွားမဲ့သူပဲသင်ဟာကောင်းတဲ့ဂတိရောက်မဲ့သူမဟုတ်ဘူးသင်ဟာမကောင်းတဲ့ဂတိသွားမဲ့သူပဲသင်ဟာလူလုံးလူအပဲလူမိုက်ပဲနဲ့ဖျောက်သွားဆယ်နည်းဆယ်မျိုးနဲ့ဆဲတယ်အဲ့လိုဆယ်မျိုးဆဲတဲ့အခါတော့ အရှင်အာနန္ဒာလည်းပါတာကိုအရှင်အာနန္ဒာသောတာပန်ဖြစ်သေးတာဆိုတော့သူကလောကဓာတ်ကြောင့်တုံ့လုံသေးတယ်မြတ်စွာဘုရားတော့နာကံပိလုံးဝမတုံ့လုံကြောက်တောင်ကြီးဟာအရှိအရက်ကပဲလေတိုက်တယ်အနောက်အရက်ကပဲလေတိုက်တယ်တောင်အရက်ကပဲလေတိုက်တယ်မြောက်အရက်ကပဲလေတိုက်တယ်ကြိုက်တဲ့အရက်ကလေတွေကြိုက်တော့တိုက်ကြောက်တောင်ကြီးနည်းနည်းလေးမှမတုံ့လုံဘူးအဲ့ဒီလိုပဲတဲ့မြတ်စွာဘုရားယဟန္တာတွေပုဂ္ဂိုလ်တွေလောဘဒေါသကင်းနေကြတဲ့ပုဂ္ဂိုလ်တွေက လောကကနေဘလောက်ရင်ဆိုင်ရရင်ဆိုင်နည်းနည်းလေးမှမတုံ့လို့ဘူးသူကအမတန်မှချီးရိုးစရာကောင်းတယ်အမတန်မှအားကျစရာကောင်းတယ်အမတန်မှရှင်းတတ်စရာကောင်းတယ်မြတ်စွာဘုရားတို့စိတ်ထားတွေယဟနာတွေရဲ့စိတ်ထားတွေဖုဒ္ဒတလောကဓမ္မကြီးစိတ်တံယတ္တနာကံပတိယဟနာပုဂ္ဂိုလ်တွေဘုရားရှင်ရဲ့စိတ်ထားလုံးဝမတုံ့လို့ဘူးတဲ့အခုလည်းပဲမြတ်စွာဘုရားကိုဝိုင်းပြီးတော့ဆယ်နီးဆယ်ရုံးနဲ့ဆယ်ပါလေလူတွေဝိုင်းအောင်ပြီးဆဲတယ်ကောတံမီမြို့သူမြို့သားတွေဘုရားဘာသာမဟုတ်တဲ့လူတွေအဲ့ဒီလိုဆဲတဲ့အခါတော့ အဲဒီရှင်အနန္ဒာကတော့သူကမြနားလဲရှက်ချင်ရှက်မှာပေါ့ဆင်းရဲလဲသူစိတ်မကောင်းဘူးဆက်စွာဘုရားဒီပြည်မြို့သွားကြပါစို့ဘုရားဒီမြို့ကလူတွေအမတန်ရိုင်းတာပဲအနန္ဒာသင်ကဘယ်မြို့သွားကျင်တာတော့ဒီပြည်မြို့တပည့်တော်သွားမှာပေါ့ဘုရားအနန္ဒာအဲ့ဒီမြို့ဒီလူတွေကိုလိုက်အဲ့ဒီမြို့ကလူတွေကိုမဆဲတော့ဘူးလားအဲ့ဒီမြို့ကလူတွေကဆဲရင်ဘယ်နဲ့လုံးမလို့မြတ်စွာဘုရားဒီပြည်မြို့ပြောင်းမှာပေါ့ဘုရားအဲ့ဒီမြို့ပြောင်းရင်ဟောအနန္ဒာအဲ့ဒီမြို့ကလူတွေကဆဲရင်ဘယ်နဲ့လုံးမလို့ အာနန္ဒာအဲ့ဒီလိုမရဘူးဖြစ်လာတဲ့လောကဓာတ်ဖြစ်လာတဲ့ပြဿနာဖြစ်တဲ့နေရာမှာပဲပြည်တဲ့အောင်ဖြေရှင်းရတဲ့အာနန္ဒာငါဘုရားကဘုရားရဲ့စိတ်ကကြီးညိုစရာကောင်းလို့ပါအဲ့ဒီခါခါလေးတစ်ခုအမှန်တန်ကောင်းပါတယ်အဟန္တာကောဝသင်္ကာမိစာပါတောပဋိဒံတရံအတိဝါကြံတိတိတ်ခိတံဒုတိလောဟိဘဟုတ်ဇနောအဲ့ဒီအချိန်ခါမှာအရှင်အာနန္ဒာဝန်မြတ်စွာဘုရားအမင်းရှိတဲ့ဂါထာသုံးပုဒ်ပါပဲသုံးပုဒ်လုံးကောင်းပါတယ်အဲ့ဒီတည်းကတပုဒ်ပဲပြောပြပါမယ် ဟန္နာကောဝသင်္ကာမိသာပါတောပတိတံတရံအာနန္ဒာတဲ့ငါဖះကပြည့်မြေပြင်မှာတိုက်ပွဲဆင်နွှဲတဲ့ဆင်မြောင်ကြီးလိုပဲဆင်မြောင်ကြီးကိုပြည့်မြေပြင်မှာတစ်ဖက်ရန်သူကပြစ်တာပေါ့ရှေ့ခေတ်ကတော့မြားနေပြစ်တယ်အရက်လေးမျက်နှာကအထက်အောက်အရက်မျက်နှာလေးအစုံပေါ့လေအရက်မျက်နှာလေးကလေးတွေမြားနေပြစ်မြားတွေမှန်တာပေါ့အဲ့ဒီဆင်မြောင်ကြီးမှာမြားတွေအကုန်ခါချပြီနည်းနည်းလေးမှမတုံခြေလမ်းနည်းနည်းလေးမှ တုံမသွားဘူး ရှေ့ဆက်သွားတယ်ရန်သူအနိုင်တက်ဖို့အတွက်အရှင်ပြောင်ကြီးဟာမျက်လဲလေးမှာရှေ့လမ်းရက်မသွားဘူးတုံမသွားဘူးတွန့်မသွားဘူးဒီမြားတွေကိုအကုန်ခါကြတယ်တဲ့အကုန်သီးခံတယ်တဲ့အဲ့ဒီလိုပဲတဲ့ငါဘုရားကလည်းပဲလောကတတ္တဝါတွေဒီလိုဆဲဆိုကြံ့ကြံ့ခန္ဓာရိုင်ရိုင်ဆိုင်ဆိုင်နဲ့ပြောဆိုလာတဲ့ပြစ်တင်လာကြတဲ့ဝေဖန်လာတဲ့စကားတွေကိုငါဘုရားအကုန်သိခံမယ်တဲ့ဒုတ်တိလောဟိဘဟုဇနောတဲ့ဘာလို့လဲဆိုတော့ ဘဟုဇနောလောကမှာရှိကြတဲ့လောကလူအများစုဟာဒုတ်တိလောနှုတ်ကိုလည်းမဆောင်သိရဘူးနှုတ်တရားညကိုကိုလည်းမဆောင်သိရဘူးကိုတရားညတယ်လူတရားနေလူကြိုင်းနေပဲများတာပဲလောကကြီးကဒါကြောင့်ငါဘုရားကအကုန်လုံးအဲ့ဒီခုနအခုပြောနေတာလေအကုန်လုံးငါဘုရားသိခံမယ်ဆိုပြီးတော့မြတ်စွာဘုရားကအမိန့်ရှိတော်မူပါတယ်မြတ်စွာဘုရားတော်မှအမတန်ရှင်သိတဲ့စကားတွေနဲ့ကဲ့ရဲ့ခြင်းပြစ်တင်ခြင်းရှုံချခြင်း ခံရသေးတာဆိုတော့တာမန်လူသားတွေလောကရန်ခုနကဲ့ရဲ့ခြင်းဆိုတော့လောကရန်ခံရတာမဆမ်းပါဘူးမြတ်စွာဘုရားတော်ခံသေးတာပဲကျုံရသေးတာပဲငါတို့ဘာငါတို့လိုတာမန်လူသားကဘာမကျုံရမှလဲကျုံတာဒါမဆမ်းပါဘူးဟောဒီလိုတွေးလို့ရှိရင်လည်းပဲသူကတက်တာရရပါတယ်မြတ်စွာဘုရားကဒီလောကရာဏီနဲ့တွေ့ပေမဲ့လို့နည်းနည်းလေးမှမတုံလို့ဟောဘုရားတကြီးဖြစ်တဲ့ငါတို့ဟာလည်းပဲအဲ့ဒီလိုမတုံလို့အောင်ကြိုးစားမယ်အဲ့ဒီလိုခုနတွေးလိုက်လို့ရှိရင်လည်းပဲ စိတ်အင်အားလေးတွေညင်းပြီးတော့စိတ်သက်သာရရပါတယ်တဲ့ဒါကြောင့်ကဲရဲ့ခြင်းဆိုတဲ့လောကဓာတ်နဲ့တွေ့ရတဲ့အခါမှာလည်းပဲစင်ကြင်ညာအားပွားသည့်ညာအားတွေရှိထားရဖို့လိုပါတယ်တဲ့ဒီခုနကဲရဲ့ကဲရတာဟာလည်းပဲတခဏပဲခိတခဏလေးတွေ့ရတာပဲခိတခဏပဲဒါအမြဲရှိနေတာမဟုတ်ဘူးတကယ်ခဏလေးတွေ့ပြီးခဏလေးပြောက်သွားမယ်ဟာပြောင်းလဲသွားမယ်ဟာအခုကဲရပြီနောင်ချင်းမချင်းချင်းမညာမှာဒီလူတွေကအဲအပြောင်းလဲတွေရှိတယ်တဲ့ ဒါတွေကပြောင်းလဲတတ်တဲ့တရားတွေပဲအဲ့ဒီလိုဆင်ញင်ရမယ်အကြအမြင်ဘုဒ္ဓရှိရှိတဲ့ပုဂ္ဂိုလ်ဆိုလို့ရှိရင်အဲ့ဒီလိုဆင်ញင်တဲ့အတိလေးကလာပြီးတော့သူကလာတတ်ပါတယ်တဲ့အကြအမြင်ဘုဒ္ဓမရှိဘူးဆိုလို့ရှိရင်တော့အဲ့ဒီဆင်ញင်တဲ့ဟာလေးတော့မရှိဘူးတဲ့ပွားသိဖို့ဆိုရင်ပွားတဲ့သိတဲ့ရှုသိတဲ့အသိဉာဏ်ဆိုတာတော့ဝေးရောတဲ့ရှုသိတဲ့အသိဉာဏ်ကတော့ပို့ပြီးတော့အင်အားကောင်းပါတယ်တဲ့ချီးမွမ်းတဲ့လောကရန်ကြံသေးတယ်တဲ့ချီးမွမ်းတဲ့လောကရန်ကလည်းကြောက်စရာကောင်းပါတယ်ချီးမွမ်းတဲ့လောကရန်ဆိုတာက ကိုယ်မှာချီးမွမ်းတိုက်တဲ့ဂုဏ်လေးရှိလို့ချီးမွမ်းတာရှိတယ်မဟုတ်ဘဲနဲ့ချီးမွမ်းတာလည်းရှိတယ်အဲ6တိုက်မြောက်တာပေါ့လေအဲဒီလိုချီးမွမ်းတာလည်းရှိတယ်ဘယ်လိုချီးမွမ်းမဲ့ချီးမွမ်းချီးမွမ်းချီးမွမ်းလို့ရှိရင်တော့သဘောကျကြတယ်ဟုတ်လို့ပဲကဲရဲ့ကဲရဲ့မဟုတ်လို့ပဲကဲရဲ့ကဲရဲ့ကဲရတာကိုတော့လူတိုင်းသဘောမကျကြဘူးတဲ့ဟုတ်ဟုတ်မဟုတ်ဟုတ်ချီးမွမ်းတာဆိုရင်သဘောကျတယ်တဲ့လောကတတ္တဝါတွေကအဲဒီလိုဆိုလို့ရှိရင်သူကအဲဒီချီးမွမ်းတာလေးကိုတာယာပြီးတော့လောဘ ရေဖြစ်စိတ်တွေတက်ကြွပြီးတော့သူဟာလောကဓာတ်ကြောင့်တုံ့လုပ်ပြီးနေတတ်ပါတယ်တဲ့။ကောင်းတဲ့လောကဓာတ်နဲ့တွေ့တဲ့အခါမှာသူကตาရမိန်မောပြီးတော့ကြည်နုကြည်နဲ့နေတတ်တယ်။မကောင်းတဲ့လောကဓာတ်နဲ့တွေ့ပြီဆိုလို့ရှိရင်တော့ဟောဒီမကောင်းတဲ့လောကဓာတ်เนี่ยသူကအန်ကျိတ်ပြီးတော့သိခံပြီးတော့သူကလောကဓာတ်ကြီးကျော်လွှားကိုသူကကျော်လွှားနိုင်ကြတယ် မကောင်းတဲ့လောကဓာတ်နဲ့တွေ့တဲ့အခါမှာရေစုံကိုဆန်ရတယ်လို့ပါပဲသူကအင်အားတွေသုံးရပြီမဲ့လို့အင်အားတွေသုံးပြီးတော့ကျော်လွှားနိုင်ရတယ်မကောင်းတဲ့လောကဓာတ်နဲ့တွေ့တဲ့အခါရောက်တော့သူကသာယာကျင်လူပြီးတော့ရေစုံကိုမျောပါပြီးတော့တွားတတ်ကြတယ်တဲ့အဲ့တော့မကောင်းတဲ့လောကဓာတ်နဲ့ကောင်းတဲ့လောကဓာတ်မှာမကောင်းတဲ့လောကဓာတ်နဲ့ကောင်းတဲ့လောကဓာတ်ကပို့ပြီးတော့ကြောက်ပြကောင်းတယ်တဲ့ချီးမွမ်းတာနဲ့ကြည့်ရတာဆိုလို့ရှိရင်ချီးမွမ်းတာဒါလည်းပဲသတိထားမယ်ဟာပဲတဲ့ချီးမွမ်းနိုင်ကိုကဝမ်းသာ ဝမ်းသာနေလို့ရှိရင်အဲဒီခုနဆင်ញညာအားရှိရမယ်။အော်ချီးမွမ်းတယ်ဆိုတာလည်းခဏလေးပဲဒီချီးမွမ်းတဲ့လောကဓာတ်လည်းပဲခိတ္တခဏလေးပဲမမြဲဘူးကြောင်းလဲတတ်တဲ့တရားပဲအခုချီးမွမ်းနေတဲ့သူတွေကနောင်ကဲ့ရရင်ကဲ့ရမှာပဲဒါတွေကမြဲတဲ့တရားတွေမဟုတ်ဘူးလို့ဒီလိုဆင်ញင်ဆင်ញင်ရပါတယ်တဲ့ချီးမွမ်းခံရတဲ့အခါမျိုးတို့ချီးမွမ်းနာမျိုးတို့ဝမ်းသာတာတွေစိတ်တကြတာတွေဒါတွေဟာလည်းပဲရှုမှတ်ကြည့်လို့ရှိရင်မမြဲတဲ့တရားတွေပဲလို့ရှုမှတ်ပြီးတော့ပယ်နိုင်တာကပို့ပြီးတော့ကောင်းပါတယ်တဲ့ဒီတော့ လောကဓာတ်သုံးစုံပြီးသွားပြီတဲ့အချိန်ကလည်းပဲ10မိနစ်ကျန်တော့တာဆိုတော့နောက်ဆုံးလောကဓာတ်တစ်စုံကဘာတုံးဆိုတော့ယောဂီတို့ဒုက္ခဒုက္ခနဲ့ဒုက္ခကိုချမ်းသာစိတ်ချမ်းသာဒုက္ခဆိုကိုဆင်းရဲစိတ်ဆင်းရဲတာကိုချမ်းသာစိတ်ချမ်းသာတယ်ခြေနေကောင်းလေးတွေနဲ့တွေ့လို့ကုသိုလ်ကံတွေကကောင်းလို့ခြေနေကောင်းလေးတွေနဲ့တွေ့တဲ့အခါမှာဆိုလို့ရှိရင်လူတွေခန္ဓာကိုယ်တွေကလည်းကျမ်းကျမ်းမာမာချမ်းချမ်းသာသာရှိတယ် စိတ်ကလည်းပဲချမ်းချမ်းသာသာရှိတယ်ဆိုစိတ်တွေပျော်လို့ဟောစိတ်တွေပျော်လို့ကြည်နုလို့ကျေနပ်လို့ဝမ်းသာလို့အဲ့ဒါဆိုရင်လောကနာကြောင့်တုံလုံးနေပြီစိတ်ဆင်းရဲစရာတွေကိုဆင်းရဲစရာစိတ်ဆင်းရဲတာတွေကိုဆင်းရဲတာတွေဒါတွေလည်းပဲတွေးရတာပဲဒါတွေကတော့လူတိုင်းတွေးပါတယ် လူမဆိုတွေ့တာပဲနေ့စဉ်နဲ့အမျှတွေ့နေရတာပဲသိချမ်းသာစရာတွေရောသိချင်းချင်းသိချမ်းသာတာရောသိဆင်းရဲတာရောကိုချမ်းသာတာရောကိုချင်းကိုဆင်းရဲတာရောနေတဲ့မတွေ့ရတဲ့နေရာမရှိသလောက်ပါပဲတော်တိုင်းတော်တိုင်းတွေ့နေရတာအဲ့ဒီတွေ့တိုင်းတွေ့တိုင်းကိုကဝမ်းသာစရာတွေ့လို့ဝမ်းသာစိတ်ပြက်စရာတွေ့လို့စိတ်ပြက်နေလို့ချင်းလောကကြီးဘာမှဒီလောကကြီးကตายရစရာလည်းအာရကြီးကျင်တဲ့စရာလည်းမကောင်းတော့ဘူးအနှစ်သာရလည်းမရှိတော့ဘူးအနှစ်သာရမဲ့နေအေးချမ်းမှုဆိုတာလည်းမရှိတော့ဘူးအဲ့တော့ဒီတော့လောကအနေနဲ့ ကောင်းတဲ့လောကဓာတ်နဲ့တွေ့တဲ့အခါမှာလည်းပဲတာယာကြည်နူးပြီးတော့လောဘတွေမဖြစ်အောင်မကောင်းတဲ့လောကဓာတ်နဲ့တွေ့တဲ့အခါရောက်တော့လည်းပဲစိတ်ဓာတ်တွေကြားပြီးတော့ဒေါသတွေဖြစ်မနေမိအောင်ခန္ဓာကျေးဇူးတော်ရှင်ဗာဏိတာရမှာရွှေတံခွန်သာသနာ့ရေးတာဆရာတော်ကြီးအမိန့်ရှိတယ်။အလုပ်ရမလဲဆိုလို့ရှိရင်လိန်သေးလဲလိန်ပေးရမယ်။တောက်သေးလဲတောက်ပေးရမယ်။လိန်သေးဆိုတာဘာလို့ပြောရတော့စင်ကျင်တဲ့အသိဉာဏ်အင်အား စားစေးဆိုတာကသွားတယ်ခုဖောင်းတာပိန်တာမှတ်တယ်သွားတာလမ်းတာခြားတာမှတ်တယ်မြင်တာကြားတာနားတာစားတာထိတာသိတာတွေမှတ်တယ်ကိုယ်တာဆန်းတာခန္ဓာကိုယ်ရိမ့်တာရိုင်းတာအကုန်လုံးမျက်မျက်လုံးဖွင့်မျက်တောင်ဖွင့်မျက်တောင်ကတ်တာစအကုန်လုံးတကားဖွင့်တကားပိတ်ရေချိုးအဝဝအကုန်လုံးဒီလိုဟာတွေမှတ်နေရတယ်ဒါတွေကပွားသိညာအားတွေပေါ့အဲ့ဒီညာအားတွေကောင်းရင်ကောင်းသလောက်သူကလောကဓာတ်ဤခန္ဓာရင်အားရှိတယ် မိမိမှာတတိသမารီအားတွေကောင်းလာပြီဆိုလို့ရှိရင်ဩမှားတဲ့အာယုလေးအမှတ်စိတ်လေးရရှိတာပဲရုပ်နဲ့နာမရှိတာပဲဘယ်မှာตายရစရာရှိလို့လဲဘယ်မှာပြောစရာရှိလို့လဲဘယ်မှာစိတ်တက်ကြစရာရှိလို့ဘယ်မှာစိတ်တက်တက်ကြွစရာရှိဘယ်မှာစိတ်တက်ကြစရာရှိလဲရုပ်နဲ့နာမရှိတာပဲဩတတိညာအားတွေကတရက်တိုးပြီးကောင်းလာပြီဆိုလို့ရှိရင်အကြောင်းနဲ့အကျိုးရှိတာပဲတရက်တတိတတိညာအားတွေကကောင်းလာပြီတမာရီတွေကကောင်းလာပြီပညာတွေကကောင်းလာပြီဆိုလို့ရှိရင်ဩမမြဲတဲ့တရားတွေပဲမှတ်ရသမျှတရားတွေက ပေါ်ပြီးပြောက်သွားနေတဲ့တရားတွေမမြဲတဲ့တရားပေါ်ပြီးပြောက်နေလို့အဖြစ်ပြက်ဒဏ်ခံရလို့မကောင်းတဲ့ဒုက္ခတရားတွေပဲဒါတွေဟာအစိုးမရတဲ့အနတ္တတရားတွေပဲဆိုတာသူကအဲ့ဒီလိုမြင်သွားပြီဆိုလို့ရှိရင်လောကဓာတ်ကိုပို့ပြီးတော့ခံနိုင်အားတွေရှိလာတယ်သင်္ကာရုပ္ပခဏ်ဉာဏ်ဆိုတဲ့ဉာဏ်ရောက်သွားပြီဆိုလို့ရှိရင်တော့ဝမ်းသာစရာနဲ့တွေ့လို့လည်းထူးပြီးဝမ်းမသာလောက်ဝမ်းနဲ့စရာနဲ့တွေ့လို့လည်းထူးပြီးတော့ဝမ်းမသာလောက်သူကဓမ္မတမ်းအဲ့ဒီမှာတတိသမารိတွေအားကောင်းလာတော့ ပေါ်လာသမျှအာယုံလေးကိုမှတ်ယုံမှတ်ယုံမဲ့သူကသိယုံသိယုံမဖြစ်နေတာပဲဝမ်းသာစရာနဲ့တွေ့လို့လည်းဝမ်းမသာဘူးဝမ်းနဲ့စရာနဲ့တွေ့လို့လည်းဝမ်းဝမ်းမနေဘူးဝမ်းသာစရာလောကဓာတ်နဲ့ကောင်းတဲ့လောကဓာတ်နဲ့ကြုံလို့လို့ကြုံလို့မို့လည်းပဲသူ့မှာစိတ်ဓာတ်တွေတက်ကြွသွားတယ်လို့မဖြစ်ဘူးမကောင်းတဲ့လောကဓာတ်နဲ့တွေ့လို့မို့သူ့မှာစိတ်ဓာတ်တွေကျသွားတယ်ဆိုတာလည်းမဖြစ်ဘူးတဲ့အဲ့တော့သင်ခြင်းဉာဏ်အားတဲ့ဘာဝနာဉာဏ်အသိဉာဏ်အင်အားကပို့ပြီးတော့ရေးကြည့်ပါတယ်တဲ့ဒါကြောင့်ကောင်းတဲ့လောကဓာတ်နဲ့တွေ့တဲ့အခါလည်းပဲသံလေကတုတ်တံ ဒေသနာတော်အရာကျင့်သုံးရမယ်ဆိုလို့ရှိရင်ခုနမကောင်းတဲ့လောကရန်က၄မျိုးဘာတွေလို့ဆိုလို့ရှိရင်ယောဂီတို့တွက်ပြကြပါဦးတစ်ပါတော့လက်မကောင်းတဲ့လောကရန်လေလက်မရခြင်းနံပါတ်1ကအာယတချွေရံမဲ့ခြင်းချွေရံမရှိခြင်းနံပါတ်3ကနေတာကဲ့ရဲ့ခံရခြင်းတဲ့နံပါတ်4ကကိုဆင်းရဲခြင်းစိတ်ဆင်းရဲခြင်း၄မျိုးရှိတစ်ခါလောက်ဆိုကြည့်မယ်နော်တန်လေခသုတ်တံ ဒေသနာတော်ဟာဒီလောကရန်တရားမှာယူပြီးတော့ကျင့်သုံးလို့ရှိရင်အမတန်မှအကျိုးများပါတယ်အမတန်မှကောင်းပါတယ်ဒါကြောင့်တစ်ခေါက်လောက်ဆိုကြည့်ဦးမယ်အစမ်းအစမ်းဆိုကြည့်ဦးမယ်လက်မရလို့ရထားတဲ့လက်တွေပျက်စီးဆုံးရှုံးသွားလို့အချွေရန်မရှိလို့ချွေရန်ရှိတဲ့ရှိထားတဲ့အချွေရန်တွေကိုပျက်စီးသွားလို့အကဲ့ရဲ့ခံရလို့ကိုယ်စိတ်ဆင်းရဲလို့ သူများတွေကတိတ်တက်တွေကြနေကြတဲ့နေရာမှာငါတို့ကတော့တိတ်တက်ကြမှုကင်းစေမည်စိတ်တက်ကြမှုကိုခေါင်းပါအောင်ကျင့်မည်အဲ့ဒီလိုစိတ်ထားမျိုးကိုထားရှိမည်စိတ်တက်ကြမှုကိုစိတ်တက်မကြမှုနဲ့ရှောင်လွှဲမည်စိတ်တက်မကြမှုနဲ့အစဉ်အတန်းတက်မည်စိတ်တက်ကြမှုကိလေသာမီးကို စိတ်ဓာတ်မကြမှုရေကုသိုလ်ရေစဉ်ဖြင့်ငြိမ့်တတ်မည်တဲ့အဲ့ဒါတန်လေခသုတ်တံဒေသနာတော်အညီကျင့်သုံးမယ်ဆိုရင်အဲ့ဒီဟာလေးကမတန်ကောင်းပါတယ်ယောဂီတွေတစ်ခါလောက်ဆိုကြည့်မယ်နော်အဲ့ဒါလေးကအလေးချင်းကလည်းရှိခဲ့တာမဟုတ်ဘူးဆိုတော့ကဲရှိကဆိုပေးမယ်နောက်ကတစ်ခေါက်လိုက်ဆိုလက်မရလို့ရထားတဲ့လက်တွေပျက်စီးသွားလို့ ွှေရန်မရှိလို့ရှိထားတဲ့အချွေရန်တွေပျက်စီးသွားလို့အကဲ့ရဲ့ခံရလို့ကိုယ်စိတ်ဆင်းရဲလို့သူများတကာတွေစိတ်တက်ကြနေကြတဲ့နေရာမှာငါတို့ကတော့စိတ်တက်ကြမှုကင်းစေမည် စိတ်ကြကြမှုခေါင်းပါစေတဲ့အကျင့်ကိုကျင့်မီအဲ့ဒီလိုစိတ်ထားမျိုးထားရှိကြမည်စိတ်ကြကြမှုကိုစိတ်ကြမကြမှုနဲ့ရှောင်လွှဲမည်စိတ်ကြမကြမှုနဲ့အစဉ်အတန်းတက်မည် စိတ်တက်ကြမှုကိလေသာမီးကိုစိတ်ကြမကြမှုကုသိုလ်ရေစဉ်ဖြင့်ငြိမ့်တတ်မည်။ဟောအဲ့ဒီတစ်ခေါက်ပဲဆိုမယ်သုံးနာရီကတီးတော့ဟိုကလည်းတီးပြီဒီကလည်းတီးပြီကဲကောင်းတဲ့လောကဓာတ်ဘက်လည်းအဲ့ဒီလိုဆိုမယ်လိုက်ရလို့အချွေအရန်ရှိလို့ အချီးမွမ်းခံရလို့ကိုယ်စိတ်ချမ်းသာလို့သူများတကာတွေကစိတ်ကြကြိုက်ကြွနေကြတဲ့နေရာမှာငါတို့ကတော့စိတ်ကြကြိုက်ကြွမှုကင်းစေမည်စိတ်ကြကြိုက်ကြွမှုခေါင်းပါစေတဲ့အကျင့်ကို ကျင့်ကြမည်ဒီလိုစိတ်ထားကိုထားရှိမည်စိတ်ဓာတ်တက်ကြွမှုကိုစိတ်ဓာတ်မတွက်ကြွမှုနဲ့ရှောင်လွှဲမည်စိတ်ဓာတ်မတက်ကြွမှုနဲ့အစဉ်အတန်းတက်မည်စိတ်ဓာတ်တက်ကြွမှုကိလေသာမီးကို စိတ်ဓာတ်မတွက်ကြွမှုကုသိုလ်ရေစဉ်ဖြင့်ငြိမ့်တတ်မည်။ဩတရားကတော့ပြီးသွားပြီ။ပြီးသွားပြီဆိုတော့ဒီကနေ့နာမည်လေးပေးထားတာကခိတ္တခဏပဲလို့နာမည်ပေးထားတယ်။နာမည်ပေးထားတဲ့ဆိုတော့အဲ့ဒီနာမည်လေးပေါ်လွင်အောင်လောကဓာတ်7ပါးနဲ့ကတော့ဆိုအောင်မှရမယ်။ဒါကြောင့်လက်ရတာလည်းမမြဲခိတ္တခဏပဲလက်မရတာလည်းမမြဲခိတ္တခဏပဲ။ ရွှေရံရှိတာလည်းမမြဲခိတ္တခဏပဲရွှေရံမဲ့တာလည်းမမြဲခိတ္တခဏပဲကြီးမွမ်းတာလည်းမမြဲခိတ္တခဏပဲကဲရဲ့ခံရတာလည်းမမြဲခိတ္တခဏပဲကိုယ်စိတ်ချမ်းသာတာလည်းမမြဲခိတ္တခဏပဲကိုယ်စိတ်ဆင်းရဲတာလည်းမမြဲခိတ္တခဏပဲမမြဲတာကိုဆင်းခြင်းမမြဲတာကိုရှုမြင်တဲ့အပူမမြဲတာကိုဆင်းခြင်းမမြဲတာကို ရှုစင်ခြင်းဆင်ခြင်းစိတ်တက်စိတ်တက်ကြတာတွေကင်းစင်စိတ်တက်တက်ကြွတာတွေကင်းစင်တဲ့ကဲအဲ့ဒါလေးကိုလည်းပဲတစ်ခေါက်ဆိုကြည့်ရအောင်နော်လိုက်ရတာလဲမမြဲခိတ္တခဏပဲလက်မရတာလဲမမြဲခိတ္တခဏပဲအချွေရန်ရှိတာလဲမမြဲ ခိတခဏပဲအရွှေရံမဲ့တာလည်းမမြဲခိတခဏပဲချီးမွမ်းခံရတာလည်းမမြဲခိတခဏပဲကဲရဲ့ခံရတာလည်းမမြဲခိတခဏပဲကိုယ်စိတ်ချမ်းသာတာလည်းမမြဲခိတခဏပဲကိုယ်စိတ်ဆင်းရဲတာလည်းမမြဲ ခိတခဏပဲမမြဲတာကိုဆင်ခြင်းမမြဲတာကိုရှုလျင်စိတ်ဓာတ်ကြတာကင်းစင်စိတ်ဓာတ်တက်ကြွတာကင်းစင်အဲအဲ့ဒီဟာလေးတစ်ခေါက်ဆိုပြီးရင်တရားပွဲပြီးပါပြီဆိုစမ်းပါဦးလိုက်ရတာလဲ ရာတော်ဘုရားကြီးပြောတဲ့ဆရာတော်ဘုရားကြီးအမင်းရှိတဲ့သေးနှမျိုးကိုယောဂီတွေကိုစီကိုစီစောက်ကိုကိုကိုစီကိုစီစောက်သုံးနိုင်ကြပါစေလိန်စီတွေကိုလည်းပဲ သုံးဆွဲနိုင်ကြပါစေလိန်စီနဲ့တူတဲ့စင်စင်ညာစင်စင်ညာအားတွေကိုလည်းအသုံးပြုနိုင်ကြပါစေတောက်သေးနဲ့တူတဲ့ဘာဝနာမယဘာဝနာဗလသိညာအင်အားတွေကိုလည်းပဲအသုံးပြုနိုင်ကြပါစေအဲ့ဒီလိုတောက်သေးတွေကိုလည်းတောက်စားသေးတွေကိုလည်းစားပြီးတော့ လောကကြွေ့ကြုံသမျှကောင်းဆိုးလောကဓာဏီကိုရင်ဆိုင်ပြီးတော့ကောင်းဆိုးလောကဓာဏီကိုဆိုင်ကျော်လွှားပြီးတော့မိမိတို့အလိုရှိတဲ့ဘဝလောကဓာန်ပန်းနိုင်ရောဓမ္မလောကဓာန်ပန်းနိုင်ဖြစ်တဲ့နိဗ္ဗာန်ကိုပါအတိအသီကိုစီကိုငါရရှိရောက်ရှိနိုင်ကြပါစေ။သာသာ